ဒီနေ့ကပြီးခဲ့တဲ့သတင်းကပလင်ဖွင့်တဲ့အနေနဲ့အစဉ်ကြရောက်တဲ့အနိစ္စ ानु ပဒနာနဲ့ဒုက္ခ ानु ပဒနာတရားဟောခဲ့ဒီနေ့အစဉ်ကြရောက်တာလဲဒုက္ခ ानु ပဒနာနဲ့အနတ္တ ानु ပဒနာဟောဖို့ရပဲဒါပေမဲ့လို့ကိုယ်ရည်နေနဲ့ဒုံလဘတွေနဲ့ယောဂီအသစ်တွေကြည့်လိုက်တဲ့အခါကျတော့ ဒီနေ့ဟောမယ့်တရားကနဲ့နဲ့နေတော့ဒီတရားဟောလို့မှတော်မတော်ပါဘလားတော့အောက်မရအာထုကာသာပုဂ္ဂိုလ်တွေဘဝတုဒ္ဒဖြစ်အောင်လည်းရာဟုလောဝါဒတုတ်ကမြတ်စွာဘုရားရှင်ရာဟုလာဆုံးမတဲ့တရားအတူရုပ်ကိုဒီနေ့ဟောမှပါပဲအဲ့ဒါကတော့အကုန်လုံးနားလည်မှာပါပဲရှင်ရာဟုလာဆိုတာ မြတ်စွာဘုရား၏သာသနာတော်မှာပြည့်ဥစွာသာမဏေဖြစ်ဖြစ်ထင်ရှားဖြစ်လာခဲ့တဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်များပါပဲဇာနိဘဘုရားလောင်းတော်အဖြစ်ဇာနိဘတေများစွာထဲမှာရှင်ရာဟုလာအလောင်းမှာလည်းပဲပါရမီရှိဖို့ရှိပဲဖြစ်ဖြစ်ပါဝင်ပြီးလာခဲ့ပါတယ်ဘုရားလောင်း ဒါနစာရည်တော်ပါရမီတွေဖြစ်ခြင်းတယ်လို့ပဲအဲဒီကျေရာဟုလာအလောင်းကလည်းပဲသူသက်ဆိုင်ရာကနေပြီးတော့ပါရမီတွေကိုဖြစ်ခြင်းပြီးလာခဲ့ပါတယ်ဝေသန္တရာဇမှာဆိုလို့ရှိရင်ဝေသန္တရာမင်းကြီးကဒါနကိုအစွမ်းကိုဒါနပါရမီကိုဖြစ်ခြင်းခဲ့ငယ်ငယ်ရွယ်ရွယ်ကလေးဖြစ်ကြတဲ့က မိမိကိုယ်ရင်းကိုယ်ပပစ္စည်းဘယ်ရာဝတ္ထုမစိုးလူကလာရင်လူမဲ့လို့ဘုရားလောင်းတော်မှာအတိတ်ကကြည့်ခဲ့ပါတယ်နှလုံးသွင်းခဲ့ပါတယ်မင်းဖြစ်ရောက်တဲ့အခါကာလကလိန်ငါတိုင်းကမိုးခေါင်တဲ့အတွက်သင်္မြူတော်ယရနာရလာလို့ရှိရင်တော့မိုးရွာနိုင်တယ်လို့ယုံကြည်ပြီး သင်္သီတော်ယရနာကိုကလင်္ကာတိုင်းကအလူခံခိုင်းလိုက်ဘုံတော်တွေလာပြီးတော့လူခံရအဲဒီဘုံတော်တွေလာပြီးလူခံတဲ့အခါမှာသင်္သီတော်ကြီးနဲ့အလူဒါနတွေလှည့်ပြီးတော့ကြည်နေတဲ့အခါကာလပါပဲဘိမင်းမြတ်အဲဝေတန္တရာဘိမင်းမြတ်ကသင်္သီတော်ကြီးနဲ့မြို့ကိုလှည့်ပြီးအလူဒါနဝတ္ထုတွေဒိဋ္ဌာနေတဲ့နေရာဌာနတွေ လိုက်ပြီးတော့ကြည့်မျိုးကြီးအကျေရတောင်ရအနောက်ရမြောက်ရမြို့လယ်နဲ့ငါးဌာနမှာအလူဒါနယုံကြီးတွေကြည့်အဲဒီမှာအလူကြီးတဲ့ပုဂ္ဂိုလ်တွေအချိန်မရွေးသမင်းစားနိုင်အောင်သမင်းနေပါလေချက်ပြုတ်ပြီးတကယ်လူဒါနေတယ်လူဒါနပါပဲအဲဒါတွေလိုက်ပြီးတော့ကြည့်ရှုကြည့်ရှုနေတဲ့ပုံသားတွေအလူခံအလူခံတော့ ဘုရားလောင်းကသင်္ဘောကဆင်းပြီးအဲသင်္ဘောပြင်ဆင်ထားတဲ့အစင်စားတွေများလိုသေးသလားလို့ကြည့်လိုက်သေးတယ်အဲဒီမှာရွှေကြိုးတွေငွေကြိုးတွေစုံတော့ပေါ့လေမင်းမင်းစည်းတဲ့မင်းမင်းများစည်းတဲ့ရှင်သူတော်ကြီးဆိုတော့အလားအပါသင်ထားတာတွေဟာတံပိုးတွေအများကြီးပေါ့ဆင်းရဲတံပိုးရှိတယ်လို့ပဲအဲဒီဆင်းမှာဆင်းထားတဲ့တံပိုးတွေကလည်းဆင်းတံပိုးတဲ့နဲမှာမဟုတ်ဘူးအများကြီးပဲ အဲဒီလိုတာမိုးရှိတဲ့အရှင်သာရိနဲ့တကွရှင်မြူတော်ကြီးကိုကလင်္ကာတိုင်းကလာတဲ့အလူကပုံသားတွေတူလိုက်တာကိုတူလိုက်တော့တိုင်းကြီးကအတိုင်းလူပြည်သားတွေကသိဆိုးကြတယ်ရှင်မြူတော်ဟာတိုင်းပြည်ရဲ့ကျက်တင်မင်္ဂလာပဲတဲ့ရှင်မြူတော်ကြီးမရှိရင်တို့တိုင်းပြည်ဟာဆင်းရဲဒုက္ခရောက်လိမ့်မယ်လို့ယူဆပြီးတော့ဝိသန္ဒရာမင်းဟာတိုင်းပြည်ရဲ့ကျက်တည်မင်္ဂလာတိုင်းပြည်ရဲ့ ချမ်းသာရချမ်းသာကြောင့်ဖြစ်တဲ့သင်္ကြန်တော်ကြီးတောင်မှလှူရမလားဆိုပြီးတော့သိဆိုကြတာနဲ့သူပူကြတယ်အဲဝိသန္တရာမင်းကိုမင်းပြင်းနေမထားသင့်ပါဘူးဆိုပြီးတော့သူပူကြဝိသန္တရာမင်းရဲ့အဖသမဲတော်မင်းကြီးကလည်းရှိပါတယ်အဲဒီမင်းကြီးစီတိုင်ကြကြတော့အဲတိုင်းသူပြည်သားတွေကမြင်ရနေတော့ဘုရင်မင်းကြီးကလည်းပဲသားတော်ကို မင်းကြီးကနှုတ်ပဲပြီးတော့တန်ကြီးကနင်ထုတ်လိုက်တော့အဲတန်ကြီးကနင်ထုတ်ဆိုဒီတဏ္ဍဌာနနင်ထုတ်တာတော့မဟုတ်ပါဘူးတိုင်းလူဒီသားတွေကဒီလိုဒီလိုတော့သူ့ပူနေပြီအဲဒီတိုင်းပြည်မှာမနေသင့်တော့ဘူးတခြားတစ်ပါးထွက်တင်းချောင်ပြီးတော့နေသင့်တယ်ဆိုတာကိုပြောတော့အဲဒီမှာဝင်ကတောင်ဆိုတာကိုထွက်သွားကြတယ် မတ္တိဆိုတဲ့ဝေဒန္တရာမင်းရဲ့မိဖုရားကလည်းသူကလိုက်ပါလာတယ်အဲသူဝေဒန္တရာမင်းကြီးရဲ့မေတော်ခမည်းတော်ခမည်းတော်မေတော်တွေကတားမြင်တော်တယ်မလိုက်လေနဲ့အဲနုနုနဲ့လည်းအမျိုးသမီးလေးပဲတော်တဲ့နိုင်လိုက်မနေနဲ့နေနေလို့ဖြစ်မှာမဟုတ်ဘူးမျိုးမျိုးတားကြဒါပဲမလို့မတ္တိကြီးတွေကလည်းပဲလိုက်တာပဲဆိုတော့ ဝိနန္ဒရာမင်းဆင်းရဲခံရင် သူလည်းဆင်းရဲခံရမယ်တဲ့ဆင်းရဲလည်းအတူတူချမ်းသာလည်းအတူတူပဲဖြစ်ရမယ်ဝိသန္တာမင်းကြီးတော်တဲ့တပါးတဲ့တူတဲ့ဆင်းရဲပြီးတော့နေလို့ပဲတော်မလဲသူကလိုက်ပြီးတော့ပြုစုနေတဲ့တောင်းဝန်တရားတွေပြုစုရမယ်ဆိုပြီးတော့သူကလိုက်သူလိုက်တော့သားတော်သမီးတော်တွေကကြည့်ရတာပါဇာလီနုကနာဇိန်နုဆိုတာရှိတယ် ဇာလီဆိုတာကသားတော်လေးကနာဇီနာဆိုတာသမီးတော်လေးသားတော်သမီးတော်လေးအကျွေးအငယ်လေးတွေပါပဲလက်နဲ့ချီရတဲ့အရွယ်လေးတွေအငယ်လေးတွေပါပဲသုံးနှစ်နှစ်သုံးနှစ်သုံးနှစ်လေးနှစ်လောက်အရွယ်လေးတွေနဲ့တူပါတဲ့ချီရတဲ့အရွယ်လေးတွေအဲ့ဒါလေးတွေတော့ဘိုးတော်ဘွားတော်တွေဒီမှာထားခဲ့တော့တဲ့ခေါ်မသွားကြနဲ့လို့ပြောတော့အဲ့ဒါလည်းပဲမတ္တိမီဘုရားကပေါ်သွားရမယ်တဲ့ဒီကလေးတွေလည်း တော်ရဲရောက်တဲ့ခါကာလကျရင်ဒီကလေးတွေကြည့်ပြီးတော့စိတ်အပင်မသက်သာမှုရမှာတဲ့။မြမဆင်းရဲနေတော့လည်းပဲသားတော်လေးတွေသမီးတော်လေးတွေอืมပြုမျိုးရှင်ရှင်နဲ့ကားလိုက်ခုံလိုက်ကစားပြူးလိုက်ဒါလေးတွေမြင်ရလို့ရှိရင်ပြင်မောပန်းပြီးတော့မှတဲ့ဘယ်လိုလဲပါမဖြစ်မယ်ဆိုပြီးတော့ဒီကလေးတွေရောက်ခေါ်တော့ခေါ်သားလို့ တော်တဲ့ရောက်တယ်ဆိုပါတော့လာကြီးမှလူခန္ဓာရရှိပါသေးတယ်အလူကပုဂ္ဂိုလ်များအစကယထာနဲ့ထွက်လာမြေထာစီးပြီးတော့ထွက်လာမြေထာစီးပြီးတော့ထွက်လာတော့အချို့ပုံသားတွေကလိုက်ပြီးတော့လူခန္ဓာရတယ်မြင်းလူခန္ဓာအလူကပုဂ္ဂိုလ်များတော်တော်ပဲအလိုက်မပြီးဘူးလို့ဆိုရမှာမမဆင်းရဲဒုက္ခရောက်ကြတဲ့ဒုက္ခများတော့ထွက်ပြီးတော့တော့တော့တဲ့ဆွဲကြောင်သွားပြင်း မင်းမြအဖြစ်ကနေပြီးတော့ယာတုကြော့ပြီးတော့သာမန်လူပုဂ္ဂိုလ်တယောက်ဖြစ်ရောက်အဲ့ဒီမှာမြင်ရထားလေးနဲ့ဒေါသကဒီတိုင်းပြည်ကတိုင်းပြည်နယ်ဘက်ကလွတ်အောင်ဒေါသကကိုထွက်ခွာသွားနေပါလေဥစ္စာဒီမြင့်ကိုလာပြီးအတုကံဒေကြကြည့်မယ်ဆိုရင်တော်တော်ကိုကိုညင်းစာမရှိတဲ့ပုဂ္ဂိုလ်တွေပဲလို့ပြောမှာဒီလိုလူကပုဂ္ဂိုလ်တွေလည်းရှိတယ်ဦးလည်းရှိတယ်ဒီလိုဟာတွေရှိတယ် ဟိုမှာဆင်းရဲဒုက္ခရောက်နေရတဲ့ထင်ဟိုမှာသွားဒုက္ခနေလို့ရှိတာပဲဒါပေမဲ့လို့ဘုရားလောင်းဝေဒန္တရာမင်းကတော့ငငယ်တွေကစပြီးတော့လှူမယ်ဆိုတဲ့ရွေချက်ကရှိသူကလာလို့ရှိရင်ဘာမှမစိုးလှူမယ်နှလုံးသားတောင်မှလူခံရင်သူအောင်မယ်သူ့ဥစားဒီတရားသူကသုံးပြတယ်လားအဲဒီတော့မြင်းလှူလိုက်တယ်မြင်းလှူလိုက်တော့ယထာပဲသုံးချတော့ရတော့မလဲဒါပေမဲ့လို့ဘုရားလောင်းတော်ရဲ့ပါရမီတော်ကြောင့် တော်တဲ့ကတိုင်းသမင်တွေကအဲဒီမှာနတ်တွေပါလေကုကလာလူပါလေတိုင်းသမင်တွေအနေတော့လည်းပြီးပါတဲ့အကြောင်းမရှိပါဘူးနတ်တွေပါလေအဲဒီဝိဒါဒရာမင်းစောင့်ကြောက်တဲ့နတ်တွေမရှိပါလိမ့်မယ်နတ်တွေဆိုတာရှိတယ်စောင့်ကြောက်တယ်သူတော်ကောင်းကတကယ်ကောင်းလို့ရှိရင်စောင့်ကြောက်တယ်ဒီလိုကကိုကတဲမကောင်းမနဲ့တော်ရုံကောင်းပြီးတော့စောင့်ကြောက်လို့ရင်လာရှိသေးတယ်အဲဒီလိုလည်းမဟုတ်သေးဘူးသူကသေချာကောင်းမှကိုကပြည့်ပြည့်စုံစုံကောင်းနေလို့ရှိရင်နတ်တွေကသူကစောင့်ကြောက်ပါတယ် အဲဒါနတ်တွေပါတယ်ဝင်ကပ်ပြီးတော့လာဟန်တူပါတယ်ဇန်နိပါဒန်တော့ဘာမှမပြောပါဘူးစိုင်းသမင်တွေကနေပြီးတော့အဲဒီမြင်းနေရမှာသူတို့ဝင်ပြီးတော့ကျုံညက်တာကိုအာဝတ်စရာသိကောင်းတာလေပါရမီကုသိုလ်များအနာအာဝတ်စရာကောင်းအဲဒီတော့ယုံပြီးတော့သွားနေတော့နောက်အလူကပုံနာတစုကလာပြီးတော့ယထာလူခံကြတာကိုလို့ဟွန်းယထာလူကယထာလူကတော့ယထာလည်းလိမ့်တာ ရှားလို့လိုက်တော့ယထာမရှိဘူးခြေခြေဆက်သွားဝိသန္တရာမင်းဆိုတော့မင်းသားဆိုတော့ငငယ်ရွယ်ရတဲ့မင်းသားတို့တားတဲ့အတတ်တွေကိုလေ့ကျင့်လာတော့ပေမမဆင်းဆင်းရဲလေ့ကျင့်လာတာတွေလည်းရှိမှာပါပဲမင်းသားတွေဆိုတာစိတ်တရားမဟာအရေးကြီးရင်တော့လေ့ကျင့်တာဒီခတ္တိယဆိုတဲ့မင်းညာဒီကစိတ်ကိုယ်တွေပဲသူတို့ကောင်းဆောင်တိုက်တာခုကာလမှာစိတ်တိုက်တယ်ဆိုလို့ရှိရင်စိတ်ကိုယ်တွေမင်းတွေကတဏှာနဲ့ပြီးသပွဲနဲ့ဂလထိုင်နဲ့ ဓာမီနဲ့ပန်ကန်နဲ့အဲဒီကစာရွက်နဲ့ရေးပြီးအမိန့်တွေချနေတာဟိုမှာစစ်နေအဝေးကြီးအဲစစ်တိုက်တဲ့ပုဂ္ဂိုလ်တွေကအောက်ကပုဂ္ဂိုလ်တွေကသေနေသူတို့ပဲဒုက္ခရောက်တော့သူတို့ပဲနောက်ဆုံးစစ်ပြင်းကြီးတို့စစ်ကျုံသွားတောင်မှအဲဒီစစ်ကိုကြီးတွေမင်းတွေကတော့သူတို့ကမကျုံဘူးသူတို့တော့ကြည့်နေတာသူကအခုစစ်ကာလကဒီလိုဖြစ်နေအကြီးတုန်းကဒီလိုမဟုတ်ဘူးဟိုတုန်းကတော့စစ်တိုက်တယ်ဆိုလို့ရှိရင်မင်းတို့ဘိုးကြီးတွေကရှေ့ကတက်တက်ရတာပဲသေရင်လည်းသေရောသေရင်လည်းကျုံရောပဲမသေရင်လည်းပဲနိုင်တာပဲသူကဗျာလို့က အဲဒါတော့ခြေတော်မှာခတ္တိယမင်းဆိုတာတွေကတက်တက်တာတာမဟုတ်ဘူးညာနာဗလာတယ်မဟုတ်ဘူးကာယဗလာရောတခါလဲသွန်သတ်တမဆောင်ရွက်ရတဲ့အတိုင်းသူပြည်သားတွေအများတကယ်ကိုရင်မြေကလေးလုပ်ပြီးတော့ဆောင်ရွက်ရတာဘေးအန္တရာယ်ကာကွယ်ရတာအဲဒါလိုလုပ်ရအဲဒါမင်းသားမင်းသားအဖြစ်ကနေပြီးလေ့ကျင့်လာလို့ तू ကတော့လမ်းတော့ပါတော့လျှောက်ဖို့ရကျွမ်းကျင် အဲခန္ဓာရေးရှိမှာပါပဲမင်းသားကတော့မတ္တိမိဖုရားဆိုတာကတော့မင်းသမီးပဲမင်းသမီးတွေဆိုတာဒီတော့ကအမနာကိုနုနုနဲ့နဲ့ပြည့်နေတာလေอืมတချို့များ နေတောင်မောမကြည့်ဘူးဆိုတာပဲကျမ်းစာတွေထဲပါတယ်နေမောမကြည့်ဘူးတဲ့မျိုးသမီးတွေရှိတယ်တဲ့အဲနန်းတွင်းနန်းတော်တွင်းမှာတကားလေအရေးထဲကြည့်တယ်လေးလားနာနု အဲဒီလိုမင်းသမီးတယောက်လမ်းလျှောက်သွားရတယ်ဆိုတော့မဲလောက်ပင်မမယ်ဆိုတာစဉ်းစားကြည့်ရပေါ်လေမနာပင်မကြမှာပေါ့သူကတဲ့ကနေပြီးသူတို့တကူတည်းမဟုတ်ဘူးအဲဒီဇာလီနဲ့ကနာစိန်ဆိုတဲ့မင်းသားလေးမင်းသမီးလေးရဲ့ကြည်ရသေးတယ်ဆိုတာလို့အတော်ငယ်ဝင်ရပါတယ်လမ်းလျှောက်နိုင်မှာလမ်းသိသိပြီးတော့လျှောက်နိုင်မှာမရသေးဘူးဒါပေမဲ့လမ်းလျှောက်နိုင်တော့ဟိုလမ်းခြေကြီးမလျှောက်နိုင်သေးဘူးပေါ့လေလမ်းခြေကြီးကြီးဝဲမလျှောက်နိုင်လို့လည်းဟုတ်ဘုရားလောင်းဝေဒန်သာမင်းက ငွေပုံခွဲတဲ့မတ္တိမြာတဲ့မင်းကကနာစီမင်းသမီးကိုမင်းကြည့်ွယ်တဲ့မင်းကနာစီမင်းသမီးကပေါ့ပါတယ်တဲ့သူကအငယ်ပဲဇာလီမင်းသားကကြီးတယ်တဲ့သူကအလေးကြီးများတယ်ငါငါကိုယ်တိုင်ကြီးမယ်ဆိုပြီးတော့သူတို့အဲသားတော်သမီးတော်လေးတွေတို့ကြီးပြီးတော့ဒေါ်လာကြီးသူတို့သွားမယ်ဝန်ကတ်တောင်းတယ်သွားကြတော့ ဘယ်နည်းခီးသွားတယ်တော့မပါဘူးကတော်တော်သွားရမှလည်းဒီပါလေတမိုင်တမိုင်တော့ဟုတ်ပုံမရဘူးတော်သွားတယ်တော့ပင်မမှာပါပဲအဲဒီကနေသွားပြီးတော့နောက်ဆုံးဝင်ကားတောင်ရောက်တဲ့အခါကာလမှာသာရင်ပါတဲ့အတိုင်းဝိသေယုံနာကဖန်ဆင်းထားတဲ့သင်္ကန်းကြောင်းများတွေ့တော့အဲဒီသင်္ကန်းကြောင်းမှာရသေးအသုံးဆောင်တွေအဝတ်အဝတ်အစားတွေအကုန်လုံးပေါ့လေဒါတွေတွေ့တာနဲ့ရသေးဝများဝတ်ပြီးတော့ ဝေသန္တာမင်းကလည်းပဲယသိယသိကြီးအတွင်နဲ့မာဒီမီဘုရားကလည်းပဲယသိမအတွင်နဲ့နေကြတာပေါ့อืมစေဘာတိဓာတွေစောင့်ကြောက်ပြီးတော့နေကြတာစာရေးတော်ရေးအတွက်သစ်သီးသေးမှုတွေကိုမာဒီမီဘုရားသူကိုယ်တိုင်ဆက်ပြီးတော့ကြားတာမင်းမင်းမြတ်ကသူကျွေးမယ်ဆိုပြီးတော့သောစကားနေမကြွန့်ကျင်တဲ့ပုဂ္ဂိုလ်ကြောက်ပြီးသေဥသေဥသေပြီးတွေလိုက်ပြီးတော့ကြာတယ်လည်းဘယ်တော့ပဲ ခဲရင်ပဲဆိုတာစဉ်းစားလို့တော်တော်မရဘူးသူကတော်တဲ့နေတဲ့ဒေါသတောင်များကမျိုးသမီးတွေဆိုရင်တော့သိမိခဲ့ပါဘူးသူတို့ကကြွကျင်နေတယ်သူတို့ကဘယ်နေရာပါဘယ်လိုသီးရစားရတယ်မစားဘူးဒီနန်းတွင်းမှာနေတဲ့မတ္တိမီပြားကသိသိသိမှုတွေလိုက်ပြီးတော့ရှားတာစားဖို့တော့ဖို့ဘယ်ဟာစားကောင်းတယ်မစားကောင်းဘူးလို့အဲသိကတော်ခဲရင်ဘယ်နာသွားလို့ချင်းရှိနိုင်မယ်ဆိုတာလေတော်ခဲရင်သို့တော်လည်းပဲပါရမီဘုံကရှိတော့အသင်သင်တော့ပြင်ဟာဒူပါလေသူတို့နေတဲ့ရကလည်းပဲ အဲဒီသင်တော်တဲ့ရက်ကလည်းပဲသူကလူတွေစားကောင်းစားကောင်းတောက်ဖွဲ့တဲ့သတိတွေသေဝတွေပေါ်တဲ့ရက်နဲ့တူပါတယ်အဲဒီမှာလည်းသူကလုံးလုံးကူကူရအဲဒီမှာသူစကားဆိုတဲ့ပုံသားကသားတော်သမီးတော်တွေလားဒုက္ခနဲ့သားတော်သမီးတော်တွေလာပြီးတော့ဒုက္ခနဲ့အမိတ်တာပနာဆိုတဲ့ သူစကားရဲ့ခင်မွန်းသမီးပေါ့သူစကားရဲ့သမီးကအလုံကျွေးလိုချင်လို့တယ်လို့ဆိုတာသူ့လည်းပဲတခြားကြောင့်မဟုတ်ဘူးသူပါဝင်ဉာဏ်ကနေပြီးတော့အမျိုးသမီးတွေကနေပြီးသူ့ကိုအဲကြောင်ရလောင်ရလို့ဒါတော့အရွယ်ကြီးတဲ့ပုဂ္ဂိုလ်ကြီးယူထားရမလားပြီးတော့ကိုယ်အလုပ်ကျွေးလည်းမရှိဘူးခိုင်းကြတည်ကြလည်းမရှိဘူးနင့်ဗန်ပြာကြတယ်လည်းဗာသားတွေမြောက်ပေးကြတာပေါ့လေမြောက်ပေးကြတော့အဲ့ဒီပုံနေမှကလည်းပဲ စိတ်ဖောက်ပြန်ပြီးစတော့ကရိုးသားသားပါပဲသူများမြှောက်ပေးတာနဲ့လည်းမသိဆိုတာဖောက်ပြန်တယ်ပဲအစတော့ကစိတ်ကောင်းနှလုံးကောင်းမျိုးသမီးပြောက်ပေးမယ်ဘေးပတ်ဝန်းကျင်ကမြှောက်ပေးလို့ရှိရင်ပြက်ပြရောဒီဥစ္စာဒီလိုပဲမျိုးသားလည်းပဲမျိုးသားချင်းချင်းမြှောက်ပေးပြက်တာပဲအရင်မတော့တတ်တဲ့ပုဂ္ဂိုလ်တယောက်ရက်တတ်တဲ့ပုဂ္ဂိုလ်တွေနဲ့ရောမိလို့ရှိရင်ရက်တော့ွယ်တိုင်းတော့ရက်တော့တတ်တော့တာကစားရတဲ့ပုဂ္ဂိုလ်နဲ့ရောမိကစားရတော့အဲ့ဒီတော့ပြည့်စည်သွားတယ်လို့ဆိုတာဟွန်းအဲ့ဒီမှာသူကသူ့ပုံသားကြီးသူကပုံသားကြီးကိုသူက ပူစားတယ်ဒီမှာမနေကျင်တော့ဘူးငါထိုင်ကြစီစရာလည်းမြေကိုတကိုယ်တည်းရေလည်းကိုယ်တိုင်ခါရအမင်းလည်းကိုယ်တိုင်ချေအကုန်လုံးအလုပ်တွေကိုယ်တိုင်လုပ်နေရတာမနေနိုင်တော့ဘူးအမေအိမ်ဖေးပြန်တော့မယ်ဆိုတာဘုန်းသားကြီးကစိတ်ပူတယ်တောင်းပါတောင်းပါလို့မရဘူးထိုင်ကြစီစရာလည်းမရှိဘူးဘယ်နဲ့လုပ်မလဲဆိုဟာထိုင်ကြစီစရာရအောင်ကြာရင်ဖြစ်တာပေါ့တဲ့ကြာလို့ရှိရင်ဒီမှာဝေဒနာမင်းကြီးတောထွက်နေ သားတော်သမီးတော်တွေလည်းသူလှူမယ်လို့ဆိုတာပဲတဲ့အဲ့ဒီသွားလှူခံရမှာပေါ့ဆိုပြီးတော့အဲ့ဒီကအမိတ္တအမိတ္တပနာဆိုအမိတ္တဘုံဆိုတဲ့ဘုံနေမှာလည်းပြောတယ်ပြောတော့သူကဘုံသားကြအဲဟုတ်ပြီဆိုပြီးတော့ဒီကလည်းခီးရိတ်ခါလေးထုတ်ပြပြီးတော့သူထုတ်ပို့ပြီးတော့အဲ့ဒီဝင်ကားတောင်သွားတာကိုသွားပြီးတော့သွားပြီးတော့ မတော်သမီးတော်တွေအတုခနဲ့အဲ့ဒီအတုခနဲ့ခိုက်တာမှာမရီမီပြားကလည်းတောထွက်နေတဲ့အခါမဟုတ်ပါလေတောမထွက်လို့ရှိရင်လည်းသူ့လူရောက်မှာမဟုတ်ဘူးမှာမိပြားကြီးနေလို့ရှိရင်အမေကြီးနေရင်တော့သူ့အမှာမဟုတ်ဘူးအဲတောထွက်ပြီးတော့နေတော့လူလိုက်တာကိုဘုရားလောင်းတာဟုတ်อืมဒါကတော့လောကကရနေပြီးရင်တော့အမှန်တရားရက်သက်တယ်လို့ဆိုရမှာပဲလောကကရနေပြီးရင်တော့တော်တော် စိတ်နှလုံးထိခိုက်ကြရပါပဲဆိုတာဒါလေးတမှုလေးတွေငယ်လေးတွေပြီးတော့မင်းမင်းသမီးမင်းသားလေးတွေအမှုလေးတွေဘုံသားကြီးကသူစေစေကလုံးမလို့ပဲကျွန်လုံးမလို့ခေါ်တာလေလုံးသားသူခင်မုံးမအလုတ်ကျွေးခိုင်းလို့ရတယ်လို့ဆိုတာကလေးလေးတွေအငယ်လေးတွေရှိတယ်မင်းသမီးမင်းသားလေးတွေလည်းပြည့်ဘုရားလုံးကလည်းတူးလိုက်တာအမိဘုရားလည်းသူလှူတာပဲမရိမိဘုရားလည်းတရားမင်းကလည်းလှူတာလည်းလှူတာပဲ အဲဒီမှာဟိုထဲမှာပါပါတယ်သိရဗေဒမှာနမေတ္တဥဘောပုဒ္ဒမတ္တိတိပိနတ္တိပိသဗ္ဗညုတံပြိယမစ္စတတ္တမပိအတ္တသာဆိုပြီးတော့ဂါထာလေးဥဘောဗုဒ္ဓနှုသောသားနှင့်သမီးတို့ကိုမေငါရိနတိတိယမုံအပ်ပြီးမဟုတ်ကုန်မုံရလွေတာမဟုတ်ပါဘူးတဲ့မနာဖြစ်ပါတယ်တဲ့သာတော်သမီးတို့လေး မုံတော့မဟုတ်ဘူးမာရီဒေဝီမာရီမိဖုရားကိုနာတိတိယမုံအပ်ပြီမဟုတ်ပေမာရီမိဖုရားအဲဇနီးဇနီးဖြစ်တဲ့မာရီမိဖုရားလည်းမုံလို့ဆိုတာမဟုတ်ဘူးတဲ့ဖြစ်ပါတယ်တဲ့အမှန်ဖြစ်နေတာပါပဲတော့ဘာလို့လဲဆိုတော့သဗ္ဗညုတံပြရမယ်အကျမ်းသဗ္ဗညုတံအလုံးစုံသောတရားတို့ကိုသိတတ်သောသူဤဖြစ်ကြောင်းဖြစ်သောသဗ္ဗညုတဉာဏ်တော်ကို မေကြံငါသည်ယတမခြင်းကြောင့်ပြံဖြစ်မြန်လိုအပ်လာပါပဲ။ဒါတော့သမီးတော်တွေမိဖုရားတွေတဲ့သဗ္ဗိတညာပူချစ်တယ်တဲ့သဗ္ဗိတညာအလုံးစုံသောတရားတွေသိရင်လည်းတရားလုံးစုံသိရဲ့ဘုရားဖြစ်ရောက်ခြင်းနဲ့တရားလုံးစုံသိပြီးဘုရားဖြစ်ဘုရားဖြစ်ပြီးတဲ့အခါကလည်းလူနာဇမသတ္တဝါတွေကို သာမယဝဆင်းရဲက ကဲတင်မြင်တယ်။တဏှာဝဆင်းရဲအထွတ်မြောက်ကြောင်းဖြစ်တဲ့တရားတွေကိုတရားနိလန်းတွေကိုဟောပြောခြင်းနဲ့အဲ့ဒီဥစ္စာကပို့ပြီးတော့ဖြစ်တယ်။တသမာထို့ကြောင့်ပြီးရဖြစ်လာသွားတော့သာတော်သမီးတော်နှင့်ဇနီးမယားတို့ကိုဟာငါသည်အရာသိမ့်ပြေလူခဲ့ပါသည်။အဲကြောင့်သဗ္ဗိတညာကြီး အလိုကြည်တုံးလို့တဲ့အမှန်ချစ်ခင်ပြီးတော့နေတဲ့သားတော်သမီးတော်နဲ့မိဖုရားကိုပါလူခဲ့ပါတယ်ဒီမှာပြောတယ်ဒါတော့သူတရားဘက်ကနေကြည့်ရတယ်သူသူ့ဘက်ကနေကြည့်ရတယ်သူတော့ကောင်းတယ်သူ့ဘက်ကမဟုတ်ဘဲနဲ့အပြင်ဘက်ကနေကြည့်ရင်တော့တရားလုံးနော်တရားလုံးဆိုပြီးတော့ရက်ဆိုင်တာဆိုပြီးအပြစ်တင်တယ်တော်တော်ကောင်းတယ်ဆိုရင်ဒီနေရာမှာတရားတရားမဖြစ်တတ်တဲ့ပုဂ္ဂိုလ်ယောနိတော်မသိကာရနဲ့အသိနဲ့နှလုံးမသွင်းတတ်တဲ့ပုဂ္ဂိုလ်ဆိုရင်ဘုရားလောင်ပြင်မပြီးတော့အကုသိုလ်တော့ဖြစ်ကြရှိတယ်ဆိုတာ။ဒါကြောင့် ဒီကာထာလေးပြထားတယ်မုံလို့မဟုတ်ဘူးသာရသမီးရော်လေးလည်းမမုံပါဘူးအမှန်ပဲဖြစ်ပါတယ်သူများဖြစ်တယ်လို့ပဲဖြစ်မိဖုရားကိုလည်းသူများဖြစ်တယ်လို့ပဲဖြစ်တယ်ဒါပေမဲ့လို့တရားလုံးစုံကိုသိတယ်ဘုရားဖြစ်ရောက်မှတတ္တဝါတွေကိုကဲတင်နိုင်မှာမိုးခြင်းမဲနဲ့အိုးနေရတဲ့ဆင်းရဲတွေမနာခြင်းမဲနဲ့နားနေရတဲ့ဆင်းရဲတွေမသိခြင်းမဲနဲ့သိနေရတဲ့ဆင်းရဲတွေ ဆိုရင်သူဆိုရငိုကြွေးရအဆိုင်တဲ့ဆင်းရဲတွေဒီဆင်းရဲတွေကလွတ်မြောက်ဖို့ရဘုရားပြင်မှာပဲကယ်နိုင်မှာဘုရားမဖြစ်လို့ရှိရင်တော့ဘယ်သူမှမကယ်နိုင်ဘူးလောကမှာပညာရှိသူတော်ကောင်းတွေဆိုတာအမြောက်များရှိတာပဲခါခါသိထိုက်ပြရလို့ဆိုတာရှိပါတယ်ပညာရှိသူတော်ကောင်းတွေအခုလည်းရှိတာပဲသူတို့ခေါင်းရကောင်းကြောင်းတွေကျမ်းကြတာပါအကြီးပွားရေးတွေချမ်းသာရေးတွေဘုံလုံးကြားနေကြတာပဲအခုနေခါကာလမှာ အနောက်နိုင်ငံကပုဂ္ဂိုလ်တွေအဲလူများကြီးချမ်းသာရေးကြီးပွားရေးကြံကြပါတယ်သူတို့ကြံကြပါတယ်အဲတစ်ဖက်ကနေပြီးပြစ်တယ်မဲ့ဆိုကြံဖာပြီးပြစ်တယ်ကြတယ်အပြီးပြီးရှိကြတာပေါ့လေဒါပေမဲ့လို့ကောင်းတဲ့ဘက်ကနေပြီးတော့လည်းသူတို့ကြံကြပါတယ်အကျိုးများအောင်ဆိုပြီးအဲလူသားတွေဟာအချင်းချင်းညီညီမျှမျှချင်းချင်းသာနေနေရအောင်ရှိတဲ့သူတို့နဲ့နေရအောင်စာရေးတော်ရေးကစပြီးတော့သာနာရိတ်ခါတွေပြည့်စုံအောင်ပြီးတော့မှကြံနေကြတယ် နောက်ပြီးတော့ယောဂဝေဒနာတွေကင်းရှင်းအောင်မျိုးမျိုးကြံကြတယ်ကြံပြီးတော့သူတို့တမ်းမြောက်တဲ့ပြည့်စုံတဲ့ဥစ္စာတွေတနိုင်ငံတနိုင်ငံအသီးသီးအဲမပြည့်စုံသေးတဲ့နိုင်ငံတွေသူတို့ကူညီပေးကြတယ်ဒါတွေဟာကောင်းသောစိတ်ထားတွေပါပဲအမှန်ကောင်းတဲ့စိတ်ထားတွေပဲဒါပေမဲ့လို့အဲ့ဒါလောက်ကြံယုံတဲ့ကတော့ဝိညာဉ်နာချင်းသိချင်းကကင်းမှာမဟုတ်ဘူးမကင်းပါဘူးဘယ်နဲ့မှမကင်းနိုင်ဘူးဒီဥစ္စာကတော့တစ်နေ့ကြာဟိုမှာတစ်နေ့ကြာနမတစ်နေ့ကြာသိမှာသိပြီးရင်လည်းဘဝတွေကပြေဦးမှာပဲ ဘဝသည်ဖြစ်တော့လဲကာလျော်စွာအပယ်လေးပါးလည်းကြာရောက်နိုင်တယ်။ငရဲဆိုတာမမြင်ရဘူးအဲ့ဒီလည်းကြာရောက်သွားနိုင်တာပဲ။အနန္တဒုက္ခရောက်ပါတယ်။ဒိဋ္ဌာဆိုတာမမြင်ရဘူးအဲ့ဒီလည်းရောက်သွားနိုင်တာပဲ။အဲတိရစ္ဆာန်ကတော့မြင်ရတယ်တိရစ္ဆာန်ကတော့သူတိရစ္ဆာန်ကတော့ကျွယ်နွားစတွေကောင်းကြီးတွေလည်းရှိတယ်။ဘိုးမွားလေးတွေအသေးလေးတွေလည်းရှိတယ်။မျက်စိနဲ့မမြင်တော့တဲ့ဘိုးတွေလည်းရှိတယ်။အားလုံးဒါတွေကတိရစ္ဆာန်တွေကြီးရဲ့ပဲ။ အဲဒီလိုဒိဋ္ဌာန်တွေလည်းပြစ်သွားနိုင်တယ်။ဒါဘယ်သူမှမကယ်နိုင်ဘူးမပြစ်အောင်ဘယ်သူမှမတတ်နိုင်ဘူး။ဘုကာလဟိုနိုင်ငံဒီနိုင်ငံကပညာရှိတွေကြံစတဲ့နီးနေတော့ဒီဥစ္စာဘယ်နဲ့မှမတတ်နိုင်ဘူး။အဲဒီတော့ဒီဆင်းရဲတွေမရောက်အောင်ဒီဆင်းရဲတွေကသာွယ်ရအောင်တတ်နိုင်တာကတော့သဗ္ဗညုဗုဒ္ဓမြတ်စွာဘုရားမှာပဲတတ်နိုင်တယ်။ဗုဒ္ဓမြတ်စွာဘုရားသာလဲနိမာလမှာဒီသစ္စာလေးပါးတရားသိပြီးတော့ သစ္စာလေးပါးတရားသိအောင်ဟောကြားနိုင်တယ်ဘုဒ္ဓသောဘဂဝါဘောဓယာဓမ္မတေသိတိသောဘဂဝါကျွန်ုပ်တို့များ၏အာထာကုဝရဖြစ်တော်မူသောအထုမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးပါးအမှန်တရားကိုပိုင်းခြားထင်နှင့်သိမြင်တော်မူပြီးဖြစ်၍ဟောရာယသတ္တဝါအများကျွန်ုပ်တို့အားလည်းသစ္စာလေးပါးအမှန်တရားကိုပိုင်းခြားထင်နှင့်သိမြင်ကြပါစေခြင်းကြောင့်ငါ ဓမ္မံသစ္စာလေးရန်တရားမှန်ကိုဒေသေတိကရုဏာရှိသွားပညာအားဖြင့်ဟောကြားတော်မူခဲ့ပါပေ၏မြတ်စွာဘုရားမြတ်စွာဘုရားဆိုတာသစ္စာလေးပါးမှန်တရားတွေကိုယ်တိုင်သိအောင်ကျင့်တယ်ကိုယ်တိုင်သိသိပြီးတော့မှအဲဒီကိုသိတဲ့တရားတွေကိုကိုလိုပဲသတ္တဝါတွေသိကြပါစေလို့ဒီတရားတွေကိုဟောကြားခဲ့မိကောင်းလားကောင်းတွေကိုယ်တိုင်တွေ့အောင်ရှား ဝိညာဉ်နာခြင်းသိခြင်းကိတဲ့နိဗ္ဗာန်တရားကိုယ်တိုင်တွေ့အောင်ကြားအဲ့ဒီနိဗ္ဗာန်တရားတွေ့ပြီးတော့မှဟောခဲ့တာအဲ့ဒီဟောခဲ့တဲ့တရားတွေကိုကြားနာပြီးတော့ခုရှိကြတဲ့ယဟန်ရှင်လူပုဂ္ဂိုလ်တွေအကုန်လုံးဒီတရားတွေသိညာရတာဒီလိုသာဖျားပွင့်ပြီးမဟောခဲ့လို့ရှိရင်အခုဗုဒ္ဓဘာသာအပြင်ဘက်ကဘာသာရေးတရားတွေလောကရေးတရားတွေဟောပြောနေတဲ့ပုဂ္ဂိုလ်မျိုးရှိမှာပဲအဲ့ဒီတရားမျိုးတွေရှိမှာပဲ အဲ့ဒီနီလာမျိုးတွေရှိမှအဲ့ဒီနီလာမျိုးတွေနဲ့ကတော့ကိုရင်းနာချင်းသိချင်းခဲ့တဲ့နိဗ္ဗာန်မရောက်နိုင်ဘူးအမှန်တရားရေးကြည့်ပါတယ်ဒါကြောင့်မြတ်စွာဘုရားသာရိယုတညာအလိုရှိတယ်တတ္တဝါတွေကမအိုခြင်းမဲနဲ့အိုနေရမနာခြင်းမဲနဲ့နာနေရမသိခြင်းမဲနဲ့ဒင်းနေရသိပြီးတော့ပဲလေးပါမကြခြင်းမဲနဲ့ကြာရောက်နေရအတိဒုက္ခရောက်နေကြတယ်အဲ့ဒီအတိဒုက္ခရောက်နေကြတဲ့တတ္တဝါတွေကိုအဲကဲတင်နိုင်တဲ့သဗ္ဗညုဘုရားအဖြစ်ကိုလိုရှိတယ်သဗ္ဗညုဘုရားအဖြစ်ကလည်းပဲ ဒါနပါရမီကခေါင်းတိတ်ရအောင်လုံးမှဖြစ်တယ်ဟိုချွင်းထားတော့မဖြစ်ဘူးอืมပစ္စည်းလောက်ပေးသူယုံနဲ့လည်းဘုရားဖြစ်မရောက်နိုင်သေးဘူးကဒါဟိုသွန်းလွတ်မှုကအစွမ်းကုန်မပြည့်စုံသေးဘူးဒါနပါရမီခေါင်းတိတ်မရောက်သေးဘူးပစ္စည်းလောက်သူယုံနဲ့မပြည့်စုံသေးဘူးဟောသားတွေသမီးတွေအဲမယားတွေဒီလိုအားတွေလည်းသူကတော့အားတွေစားတယ်ရဲရဲရဲသူကသွန်းလွတ်နိုင်တဲ့သဘောရှိရတယ် ဒါရင်တော့ဘယ်ကလေးတော့ကိုယ်ရင်ငါတွေလည်းပဲအလိုရှိရင်လူရတယ်အသားတွေအသွေးတွေနာတွေလည်းလူရမျက်စိတို့ပါဒီဥစ္စာတွေလည်းလူရအသက်ပါသေခံပြီးတော့သွန်စားပြီးတော့ပါရမီတရားတွေပြည့်ကျင့်ရတာအဲဘုရားလောင်းတော်မှာသက်သေခံပြီးကျင့်ရတဲ့ဘဝတွေလည်းအများကြီးရှိတယ်ဘုရားပြုပါလည်းလည်းကူကူလေးဖြစ်တာမဟုတ်ဘူးမနာခဲခဲချင်းဖြစ်ပါတယ်ဒါတော့အခု ဒီလိုခက်ခဲချင်းဖြည်းပြီးမြတ်စွာဘုရားဟောထားတဲ့တရားတွေတို့ချမ်းချမ်းသာသာလွယ်လွယ်ကူကူလေးနဲ့ကျင့်ရပါရဲ့လို့အာရုံပြုပြီးတော့ကြည်တဲ့ကြည်ညိုကြရပါပဲအဲဒီတရားတွေကိုစွန့်စွန့်စားစားတင်းတင်းချင်းလည်းအထုပ်ကိုရကောင်းပါတယ်လို့ဆိုပါမှမခင်ဘူးအလွယ်လေးနဲ့မြတ်စွာဘုရားဟောတဲ့တရားတွေကြားနာတယ်ကြားနာပြီးတော့လွယ်လွယ်ကူကူကျင့်သုံးရတယ်အခုဆိုလို့ချင်းဒီမှာသာသနာ့ရည်တာဆိုတော့နေကြတိုင်းကြကမ္မထာကြောင့်နေလည်းအသိဉာဏ်ထားတယ် ဉာဏ်သာသာနဲ့ကျင့်ရတယ်လို့အာရုံပြုပြီးတော့တင်းတင်းကြီးကျင့်မှုကလိုပါတယ်။ဒါဆိုကြသမ်းပါအောင်လား။ဘုဒ္ဓသောဘဂဝါဘောရာယဓမ္မဒေသေတိဘုဒ္ဓသောဘဂဝါဘောရာယဓမ္မဒေသေတိ ဗုဒ္ဓသောဘဂဝါဘောဓာယဓမ္မံတေတေတိသောဘဂဝါကျွန်ုပ်တို့အများဤအာထာကုဘယာစီဖြစ်တော်မူသောဘုရားမြတ်စွာဘုရားသည် ဘုဒ္ဓသစ္စာ၄ပါးအမှန်တရားကိုပိုင်းခြားထင်တင်သိမြင်တော်မူပြီးသည်ဖြစ်၍ဘောရာယပတ္တဝါမြာကျွန်ုပ်တို့အားလည်းသစ္စာ၄ပါးအမှန်တရားကိုအလားတူပင် သိမြင်ကြပါစေခြင်းကြောင့်ငါဓမ္မံသစ္စာလေးဓမ္မတရားမှန်ကိုသေသေးတိသုနာရှိသွားပညာအပြင်ဟောကြားတော်မူခဲ့ပါပေ၏ဒါမြတ်စွာဘုရားအောင်ပြုရည်ညိုဖို့ရမြတ်စွာဘုရား ဒုက္ခသစ္စာဆင်းရဲအမှန်တရားကိုသိအောင်လည်းအာထုတ်ခဲ့တယ်။သမုဒယသစ္စာဆင်းရဲဖြစ်ပွားကြောင်းတရားတွေကိုလည်းသိအောင်အာထုတ်ခဲ့တယ်။နိရောဓသစ္စာဆင်းရဲခြင်းရာနိဗ္ဗာန်စေတဲ့ဒီတရားကိုလည်းသိအောင်အာထုတ်ခဲ့။မေဃသစ္စာနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သောအကျင့်လမ်းမှာတရားကိုလည်းသိအောင်အာထုတ်ခဲ့တယ်။ဒီသစ္စာလေးပါးတရားကတခုတည်းအကုန်လုံးသိတာပါပဲ။အဲဒီသစ္စာလေးပါးအမှန်တရားတွေကိုကိုယ်တိုင်တွေ့ရောက်သိအောင်ကြားပြီးကိုယ်တိုင် ကိုယ်တိုင်သူ့ရောက်ပြောင်းရှားတယ်ဆိုတာလေခုနပါဏိဖြစ်စဉ်ကစပြီးတော့အဲဒီဘင်္ဂလားနဲ့ဆိုတာဘုရားကြီးခြေတော်ရင်းကလေးကလေးသိချင်းနဲ့ကဘာရင်းနဲ့ကာလပါတော့အကြာကြီးတော့ဘဝတွေမနေဘူးအခုနောက်ဆုံးကုဝေသန္တရာမင်းဖြစ်ကလေးဒီပိုင်းလေးခွန်ကြီးကခုပြောတယ်ခက်ခဲရင်းရှားပုံလေးအဲဒီကပြီးတော့နောက်ဆုံးဘဝမှာလည်းပဲတော့ထွက်မလားဆဲရင်းနဲ့သွန်သွန်ရင်းကြီးပါပဲနောက်ဆုံးဘဝမှာသဗ္ဗိလောကီမှာ သောရဏမင်းကြီးကမင်းကြီးသားတော်ကိုသူ့မျက်မှောက်မှာပဲမင်းဖြစ်နေဒီနာသိစီခံစားစီနေလို့ရတော်ရရာဒေဝီဆိုတဲ့မင်းသမီးနဲ့လက်တထိမ်းမြပြီးတော့အချွေရာမင်းသမီးတွေလည်းအမြောက်များရှိပါတယ်အဲဒါနဲ့နာမ၃ဆောင်အသာဝကြီး၃ခုပေါ့နွေနွေရာဒီဥရုနဲ့လျော်တဲ့အသာဝဆိုတော့အေးအောင်လို့ပူလဲရဆိုအေးအောင်လို့အဲဒီကကသိတော့မဘူးလားနည်းနည်းအေးပဲတော့နည်းနည်းမြောက်ပိုင်းဆိုတော့ဒါပဲမလို့ အခုရှိတာမလို့တော့ရှိပါသေးတယ်အဲနှွေကနဲ့တော်တဲ့အဆောက်အဦမိုးရင်းနဲ့တော်တဲ့အဆောက်အဦမိုးရင်းတော့မိုးတွေအားကြီးအောင်မိုးရံခံနိုင်အောင်လို့သင်တော်တဲ့အဆောက်ဆောင်းသွင်းနဲ့ပေါ့ဆောင်းသွင်းတော့သိအေးတယ်ဒီကြကတော့တော်တော်အေးပါတယ်အဲဒီကြကအဲဗမာပြည်မြောက်ပိုင်းဆုံးတော့အဲဒါတော့အေးမှာပါအဲ အဲဒီအေးရံကိုကာကွယ်နိုင်အောင်စောက်ဝူကြီးတွေထောက်ပြီးတော့လေးလာလေးလာပြီအဲဒီပေါ်မှာရတော်ရမင်းသမီးနဲ့တကွအချွေရနေရောအကုန်လုံးအတီးမှုတ်တူကြီးအကအကုန်နေနဲ့ပေါ်နေဒီတခါတည်းအဲဒီမှာနေသေးတာကိုအဲဒီလိုနေရာကနေပြီးတော့ရာဟုလာလဲဟောမြင်လဲနေမှာပဲတောထွက်သွားတာရတော်ရ မိဖုရားဆိုတာလည်းပဲသူအမှန်ချစ်ခင်မှာပေါ့ရာဟုလာသားတော်လေးဆိုတာလည်းအမှန်ချစ်ခင်မှာပေါ့ချစ်ခင်တဲ့အကြောင်းကတော့တော့ထွက်ခါနေအဲဒီမှာသွားတောင်မှကြည့်တယ်ရည်တယ်ကြည့်ရတယ်လို့ကြည့်ုံနဲ့မကသေးဘူးသားလေးကိုစားတယ်ပွေ့ဖက်ပြီးတော့နန်းရင်ကျွတ်ကျင်တဲ့စီပေါ်သေးတာတဲ့သူစားဒီတောင်သူကချစ်တာပါပဲဒါပေမဲ့လို့သာရိပုတ္တဉာဏ်ကိုရကျင်လို့ဘုရားဖြစ်ရောက်ကျင်လို့ဝိညာဉ်ချင်းသိရင်ကတဲ့တရားကိုသိကျင်လို့အဲ့ဒါသိပြီးတော့တတ္တဝါတွေကိုကဲတင်ကျင်တာနဲ့တခါတည်း စွန့်ပြစ်ပြီးတော့တောထွက်သွားတာလွယ်တာမဟုတ်ဘူးလို့ကဒီလိုကုက္ကလာလူတွေကဘောရမဘုရားဆိုတာသိမထူးအောင်မင်းနေအဲ့ဒါတခုတည်းစဉ်းစားတာနဲ့ကိုထူးနေတာကုက္ကလာလူတွေပဲစွန့်နေနေမှာတော့ဒီလိုသားတွေမြားတွေစွန့်မှာကဲရင်မှာလည်းပစ္စည်းတွေနဲ့မစွန့်နိုင်ဘူးဆိုတော့မလွယ်တဲ့ဥစ္စာပါဥစ္စာသွန်ပြီးတော့လည်းတော့တဲ့အာထုံနေတာအချောင်းနဲ့တိုင်နေအမှန်ပြင်းပြထန်တာအာထုံနေတာလောလောကူကူလေးမဟုတ်ဘူးအဲဒီလိုအာထုံပြီးတော့မှ သစ္စာလေးပါးတရားသိဘုရားဖြစ်ရောက်ရတယ်အဲဒီလိုသိပြီးတော့မှတရားတွေဟောခဲ့တယ်အဲဒီလိုဟောထားတဲ့တရားတွေတို့ကျင့်ရတာပဲလို့အာယုံပြုပြီးတော့ဒီကုတရားထုတ်ခါစားပုဂ္ဂိုလ်တွေဘုရားကိုကြည်ညိုသောအားဖြင့်လည်းတို့ချမ်းသာသာနဲ့လွယ်လွယ်ကူးနဲ့ဒီတရားတွေကျင့်ရပဲလို့အာရုံပြုပြီးတော့ယူယူသောသောအားထုတ်ရမယ်ကျင့်ရမယ်လို့လားမလားအကြတယ်အဲ့တော့ဘုန်းတော်ပြောခဲ့တာရာဟုလာအကြောင်းပြောမယ်လို့ရာဟုလာအဲ့ဒီမှာ ဝေဒန္တရာမင်းကြီးကသားတော်သမီးတော်တွေလူတဲ့အခါမှာရာဟုလာအလောင်းကဇာလီမင်းသားပဲမင်းသားလေးလားလင်္ကာနှစ်ပြင်မလားတောင်းနှစ်လောက်ပြင်မလားသိတော့အကြီးကြီးတော့မဟုတ်ဘူးသူတို့ကြည်ပြီးတော့သွားတာလည်းတော့ငယ်ငယ်ပဲပြင်မှာအဲ့ဒါတော့မင်းသားလေးအဲ့ဒါလေးကိုလှူလိုက်တာကိုလှူလိုက်တော့ဘုရားလာလို့ချင်းသားကလည်းအဖေကိုပြစ်တင်မှာပဲအဖေနဲ့နော်ရက်စိတ်တော့မပြောပါနဲ့လည်းပဲနဲ့သားတော့သားကို သူများကိုလှူရမလားကျွန်ဖြစ်အောင်လို့လှူရမလားဆိုပြီးတော်တော်စိတ်နာစရာကောင်းတာပေါ့လို့လားဟောဇာလီမင်းသားအဲ့ဒီလိုမဟုတ်ဘူးလို့လားစိတ်မပြည့်ဘူးဘုရားလုံးတော်ကသူပါရမီတယောက်ငါငါသားတို့သမီးတို့ကူညီကြပါကွယ်လို့ပြောပြီးဆိုတော့ဒီတိုင်းပဲဒီသာသာနဲ့ပဲလက်ခံကြပါတယ်နောက်မှဟိုကသူကပုံလိုက်ရိုက်လို့ထွက်ပြေးလာတာပဲရှိတယ်အဲ့ဒါကတော့ကလေးဆိုတာဒီလိုပြေးမှာပဲအဲ့ဒီတော့ဘုရားလုံးဘုရားဖြစ်ဖို့ရ ဒါနပါရမီစရတဲ့ပါရမီတွေဖြည့်ကျင်ရမှာရာဟုလာဆိုတဲ့ရာဟုလာရဲ့အလောက်ရှင်ရာဟုလာရဲ့အလောက်အဲရှင်ရာဟုလာရဲ့အလောက်ဖြစ်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားအလောင်းတော်အားဘဝပေါင်းများစွာအကူအညီပြုပြီးတော့လာခဲ့ပါတယ်နောက်ဆုံးကြတော့ရာဟုလာမင်းသားလေးဖွားမြင်တဲ့နေ့မှာပဲမြတ်စွာဘုရားအလောင်းတော်ကတောထွက်တောထွက်ပြီးတော့ဘုရားဖြစ်မိလာတဲ့အခါ6နှစ် တရားအားထုတ်လို့တောင်းနှစ်ပြည့်တဲ့ကတရားဖြစ်ပြီးတဝါရတော့9နှစ်မြောက်မှာပေါ့9နှစ်ရှိသွားပါတယ်အဲ9နှစ်မြောက်မှာရာဇယောကနေပြီးတော့ညာနာပေါင်း2000နဲ့သာပြီးလို့ဒီကိုကြွလာတယ်အဲဒီလိုကြွလာတဲ့အခါကလားသုရောဒနာမင်းကြီးရဲ့နန်းတော်မှာ ဝန္ဒမင်းကြီးကဆုံးပင့်ပြီးတော့ကျွေးလို့သံဃာတွေနဲ့ဆုံးဖုံးပေးပြီးတော့နေတဲ့အချိန်မှာရာဟုလာရဲ့အဲဒီတော့ရာဟုလာခုနှစ်နှစ်သားရှိသွားရာဟုလာရဲ့မေတော်မြတ်တော်ရဒေဝီကအမွေတောင်းခိုင်းတယ်အမွေတောင်းခိုင်းတယ်မြတ်တော်ရဒေဝီကဘယ်နှနှစ်ရွယ်ရှိမလို့ဆိုရင်ဘုရားတော်မြတ်စွာဘုရားနဲ့အသက်အတူတူပဲမြတ်စွာဘုရား 29နှစ်တော့ထွက်10နှစ်ဆိုတော့35နှစ်တရားပြည့်36နှစ်ကျုံးမှာပေါ့ဘုရားကလည်း36နှစ်ရှိမှာပဲဒီလိုတရားလေးဝိဆိုတာကလည်းပဲ36နှစ်ပဲအငယ်လေးရှိတာသိသိမကြီးဘူးလို့36နှစ်အခုကလာ36နှစ်မျိုးသမီးတွေဆိုရင်ကိုယ်ကိုယ်လည်းငယ်ငယ်ထင်တာပဲကိုယ်ကိုယ်တော့ပြောကြမရှိဘူးလေသူများကလည်းပဲငယ်ငယ်ပဲဒီမှာသိမကြီးသေးပါဘူးငယ်ငယ်ပဲရှိတယ်အဲဒါငယ်ငယ်ရှိပါသေးတယ်အမွေတောင်းခိုင်းတယ်မွေတောင်းခိုင်းတော့ သေချာပြောပြီးတော့အဲ့ဒီရဟန်းတော်ကြီးရမယ်ဒီဒီဆုံးကကြွလာတဲ့ရဟန်းတော်များကြီးရမင်းရဲ့ဖခင်ရင်းမယ်အဲ့ဒီမှာသူအမွေတွေရှိတယ်တော့မထွက်ခင်တော့ကသုံးလို့မကောင်းနိုင်အောင်ရှူအိုးတွေရတနာရှူအိုးတွေကြည့်တော့ထွက်သားတဲ့ခါကလာဒီရတွေပျောက်သွားတယ်ဘယ်ထားခင်မှမသိဘူးအဲ့ဒီအမွေတွေတောင်းရမယ်ဆိုတော့ရဟုတ်လားအဲ့ဒီမှာအမွေသွားတောင်း နာနာသွားပြီးတော့မြတ်စွာဘုရားရဲ့သင်္ကန်းတော်များခြင်ပြုပြီးတော့အမွေတောင်းတာဒုက္ခတိသမဏခါယသမဏရှင်ဟံတေရှင်ဟံဤသာယာယိတ်ဒုက္ခချမ်းသာလာပါ၏ရှင်ပြအိကွာတာဗျာတတိတော်ချမ်းသာ၏နိဒီလိုချမ်းသာတယ်အနံကောင်းပါလေဒီလိုနေရှိတဲ့စားတွေနဲ့ကလေးလည်းကလေးလည်းသူ့မိကလည်းသင်ပေးလိုက်ပါလိမ့်မယ်ပြောဖို့ဆိုဖို့နဲ့မင်းသားဆိုတော့လည်းပြောလို့ပြောရပါလိမ့်မယ်သူကအဲလိုပြောပြီးတော့မွေတောင်းတာကို အဲအဲဒီကမွေတောင်းလည်းနဲ့စပြဘာမှပြောပါဘူးသူကသူကလေးသူကသူပြောနေတာဘုံဘုံဝေးပြီးတော့ကြွလာတဲ့ခါလဲသင်္ကန်းဆွဲလိုက်ပြီးတော့မွေတောင်းလိုက်လာတာပဲอืมတဏမေတေကြီးတော့မွေဥစ္စာကိုပေးပါလို့ဆိုပြီးတော့အဲမွေဥစ္စာပေးပါသူသောရဏမင်းကြီးနှဲရသာလို့ကျင်သူသားတော်ဖြစ်တဲ့နန္ဒမင်းကလည်းရဟန်းပြုသွားတယ်အဲဒီကမှဒီတော့မွေကံကသူပဲဖြစ်နေမြည်ဖြစ်နေမြည်အမွေကဖြစ်အဲ ဘိုးတော်ဘိုးတော်မင်းတရားကြီးနိုင်ရောက်ဆန်တဲ့ခါသူပဲမင်းလို့ရပါလေမင်းလို့တဲ့ခါကလာဘာနာတော့လိုပါတယ်အမှုဥစ္စာတွေကိုပေးပါဘာခင်တို့ပိုင်တဲ့အမှုဥစ္စာဟာသားတွေဆိုင်တာပဲပေးပါဆိုပြီးတော့အမွေတောင်းတယ်အမွေတောင်းတော့မြတ်စွာဘုရားရာဟုလာတောင်းတဲ့အမွေဟာလောကီမွေပဲပစ္စည်းမွေပစ္စည်းမွေဆိုတာသောကပရိဒေဝတွေနဲ့နောက်ကလိုက်လာတယ်ဟုတ်တယ်ပစ္စည်းဆိုတာသောကပရိဒေဝတွေနောက်ကလိုက်လာတယ် ပစ္စည်းမရှိတဲ့လူဘာမှကြောက်ကြစရာမရှိဘူးပစ္စည်းရှိရင်ကြောက်ကြစရာဖြစ်လာတယ်ပစ္စည်းမရှိတဲ့ပုဂ္ဂိုလ်ဟာလှုပ်လှုပ်ရှားရှားနဲ့သူဘာမှကြောက်ကြစရာမရှိဘူးပစ္စည်းအပိုးတွေရှိလာပြီဆိုအဲ့ဒါတွေကသိရဆဲရတယ်လုံုံမှုရညအိပ်ကျော်နေတော့လူကိုယ်သွားမှလည်းသိရင်ရအောင်မှာမလုံုံလို့ရှိရင်မဖြစ်ဘူးအိမ်ကလုံုံရင်လုံုံမှာမလုံုံလို့ရှိရင်အဲ့ဒါကြောက်ကြကြနဲ့ဒုက္ခတော်တော်ရောက်မယ်တော့အပစ္စည်းဆိုတာဒုက္ခပဲညာလေလေဒုက္ခပဲလေလေပဲအဲ့ဒါဒါက ဆိုရင်ပူဆွေးခြင်းမကင်းဘူးဘေးအန္တရာယ်မကင်းဘူးအာဗျာဘောရီဝင်အောက်ယတနာပလင်ထဲမှာရထားတဲ့တရားအမွေတွေဆိုတာရှိတယ်ဘုဇ္ဇခုနပါတရားအမွေတွေသတိတံမိုးစဉ်ဓမ္မဝိစ္စတံမိုးစဉ်ဝိရိယတံမိုးစဉ်ပိဋိတံမိုးစဉ်ပါသရိတံမိုးစဉ်သမာဓိတံမိုးစဉ်ဥပေက္ခတံမိုးစဉ်ဆိုတဲ့ဘုဇ္ဇခုနပါတရားတွေရှိတယ်ဒီဘုဇ္ဇခုနပါတရားတွေဟာဆိုရင်ကုသွေးမှုတွေကင်းတယ်ကိလေသာကင်းတယ်ဝိညာဉ်နာခြင်းတွေကင်းတယ်ကင်းစေနိုင်တယ် ဒီမူတွေပေးမှပဲမြတ်စွာဘုရားရဟုလားကိုသင်္ဃဝတ်ခိုင်းတာအဲလောကီမူတွေရပြီးမင်းဖြစ်နေမယ်ဆိုလို့ရှိရင်မင်းဆိုတော့အကြောင်းညပြပါးတွေများတာပဲရှိတော့မှဆိုရင်အဲမင်းသားလိုက်ရင်မင်းဖြစ်တာပဲပြီးတော့မင်းကအတမခံရအောင်လို့သူများလောက်ကြမခံရအောင်အဆောင်လျှောက်တွေတပြုတ်ကြီးနဲ့အများကြီးစစ်တပ်တွေနဲ့ကိုဝန်းရံထားတာတောင်အလေးကြီးသူကဝါကျင်လာခြင်းပဲလို့သူက သင်္ကာ၄ပါးနဲ့ခြီးပြီးထွက်ရတာနာကြောက်ကြကောင်းပါလေအခုကာလတော့ဘယ်တော့မကြောက်ပါဘူးပြေတုံးကဆိုရင်သိကြောက်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကမင်းသားလိုက်ရင်မင်းဖြစ်တာကိုလို့မင်းဖြစ်တဲ့ပုဂ္ဂိုလ်ကမင်းသားနေအောင်ကြိုးစားပြီးသားလိုက်လို့ချင်းသူမင်းဖြစ်တာဒါတော့မင်းဖြစ်တဲ့ပုဂ္ဂိုလ်တွေအတ္တမခံရအောင်သိကိစ္စရတယ်နာကြောက်ကြကောင်းပါလေဒီနည်းချင်းတွေဗါတယ်နဲ့စစ်ဖြစ်လို့ရှိရင်လည်းကိုယ်တိုင်ထွက်တရားဘုံမတော်သေးတာပဲနားလည်းကြောက်ကြကောင်းတာပဲဘေးရန်တွေအမှန်များပါတယ်မြတ်စွာဘုရား ဘောဓိမြောက်ယရဏပလင်ထဲမှာရထားတဲ့ဘောဇင်ခုနှစ်ပါးတရားတွေဆိုတာအနံကောင်းတယ်အခုယောဂီပုဂ္ဂိုလ်တွေတရားထုတ်တဲ့အခါမှာပြည့်နေတဲ့တရားတွေပါပဲတတိတံဘောဇင်နဲ့အမှားရတဲ့တရားဟောကောင်းတယ်ပိန်တယ်ခိုင်းတယ်ပြီးတယ်အမှားရပေါင်းရင်ပေါင်းတာလေးမမေ့ဘူးမှားရပိန်ရင်ပိန်တာလေးမမေ့ဘူးမှားရထိုင်တာလေးမမေ့ဘူးမှားရရှိတာလေးမမေ့ဘူးမှားရကိုယ်ရင်ကိုယ်တာမမေ့ဘူးမှားရဆန်းရင်လည်းဆန်းတာမမေ့ဘူးမှားရ စိတ်ကူးလို့ရှိရင်လည်းစိတ်ကူးတာမမေ့ဘူးမှတ်ရတယ်မြင်ရင်လည်းမြင်တာကိုမှတ်ရတယ်ကြားရင်လည်းကြားတာမှတ်ရတယ်မမေ့ဘူးအဲဒီလိုခြေတိုင်းခြေတိုင်းတရားလေးတွေကိုအမှတ်ရနေတာတတိတရားပဲတတိဆိုတာအမှတ်ရတာပဲအခုတရားဒုက္ခသာယောဂီတွေလည်းဒါဖြစ်နေတာပါပဲအဒုက္ခသာအဒုက္ခသာအလိုက်ပေါ်လေသိအကောင်းကြီးတော့မဟုတ်သေးဘူးတတိတော့ဖြစ်နေတာတတိတံမိုးစဉ်အကောင်းစားကြီးတော့မဆိုရသေးဘူးအဒုက္ခသာတော့ အဲနိဝရဏတွေကင်းစင်သွားတဲ့ခါကျရင်အကောင်းစားတွေပေါ်လာနိဝရဏမကင်းသေးခင်တော့တော်ရုံပဲဒါပေမဲ့လို့ဖို့တန်ခါပါပြီတတိသေးပင်နဲ့အစကမရှိမှမှပဲနေတဲ့ပုဂ္ဂိုလ်ကအမှားရတာတခုမှမရှိပဲအခုအာထုတ်ခါသာပုဂ္ဂိုလ်တွေပြန်စဉ်းစားကြည့်ပါလားဒီကမ္မထာကြောင့်မရောက်ခင်ကစောစောပိုင်းကဟုတ်လားပိဋကတဲ့ရွယ်ကစပြီးဘာတွေဖြစ်လာတော့လို့မာမမဖြစ်ခဲ့ဘူးစိတ်ကူးကျင်တာတွေလည်းစိတ်ကူးကျင်တဲ့စိတ်ကူးနေတာပဲအဲဒီစိတ်ကူးကိုတစ်ခါများတစ်ခါတလေများမှတ်မိသေးလားလို့စဉ်းစားကြည့်တစ်ခါမှမမှတ်မိဘူး လက်တွေရှိတယ်ကိုယ်ရဆန္ဒညာမှတ်မိလားစဉ်းစားကြည့်တခါမှမှတ်မိဘူးအဲသွားထိုင်ရကထားလို့ရှိရင်မှတ်မိရဲ့လားอืมသွားလို့ရှိရင်ခြေလားညာမှတ်မိရဲ့လားဘာမှမှတ်မိဘူးလူသာမှတ်မိတယ်တခုမှမရှိဘူးတသက်တာလုံးမှအချို့အသက်10နှစ်ဆိုရင်10နှစ်လုံးလုံးအမှတ်မရခဲ့ဘူးအနှစ်20ဆိုရင်နှစ်လုံး20လုံးလုံးမှတ်မရခဲ့ဘူးအနည်း30 40ရှိတဲ့ပုဂ္ဂိုလ်ကလည်း30 40လုံးလုံးမှတ်မရခဲ့ဘူး50 60လည်းတချို့ရှိတာပါပဲမှတ်မရခဲ့ဘူးဒီလိုပဲအချိန်ကုန်တာကချိန်ကုန်တာလားလို့သာ မောဃကာလခေါ်ရတာမောဃအကြီးကြီးပဲအဲဒီဟာတတိသမารိစတွေဘာမှမဖြစ်ခဲ့ရဘူးတဲ့ကာလတွေလကားကုန်ဒီလိုကုန်လာတာအခုတော့ဒီမှာလူဝနဲ့ဖြစ်စေရှင်သာမဏေဝနဲ့ဖြစ်စေရဟန်းဝနဲ့ဖြစ်စေကိုတရားထုတ်ကြတယ်မရတယ်လို့ဆိုတာပေါင်းနေပိန်နေတိုင်နေကြည့်တယ်မြင်နေကြားတယ်တွေ့တယ်ဆန့်နေတတ်တယ်ဒီတိုင်းဒီတိုင်းလိုက်မှရအဲဒီမှာအမှတ်တိုင်းမှတ်တယ်အမှတ်ရတဲ့သဘောတရား တတိတံမိုးစဉ်နောက်တရားနည်းလောက်နေတဲ့ခါကျနိဝရဏတွေကင်းစင်သွားတဲ့ခါကာလမှာအထူးထူးခြားခြားအမှားရတာတွေကောင်းလာပါတယ်လို့အမှားရတာတွေကသူ့ဟာနဲ့အာယုံနဲ့အတိုက်ကြိုက်ကြကြတယ်အဲတတိတံမိုးစဉ်ကောင်းစားဖြစ်အဲဒါတွေအဲဒါတွေအာထုံနေရတာအနာဖုဒ္ဒနဲ့အနာကိုဖုဒ္ဒနာမြတ်စွာဘုရားရာဟုလာတောင်းတဲ့မင်းဖြစ်ဖို့ရအမွေတဲ့ဖုဒ္ဒနဲ့ဆိုပြီးပေးထားတာဒါတော့တရားထုတဲ့ပုဂ္ဂိုလ်တွေကအားရစရာကောင်းတာပေါ့ ဘုရားကသူ့သားအဖြစ်ဆုံးလို့ဆိုရမှာပေါ့လောကနဲ့ပြောလို့ချင်းဆိုတော့ဘုရားမှာတော့သူ့တော့မထူပါဘူးဘုရားမှာတော့ကိုသားကြီးသူများသားကြီးဘာဖြစ်ထူပါဘူးအတူတူပါပဲညီညီညပါဒါပေမဲ့လောကအနေနဲ့ပြောလို့ချင်းတော့ကိုသားဆိုတာပိုချစ်တယ်လို့ဘယ်လိုပဲမြင်နေကြတာပဲအဲတော့အဖြစ်ဆုံးဖြစ်တဲ့အဖြစ်ဆုံးလို့ယူဆရတဲ့လောကနေရာတွင်ထင်မြင်ရတဲ့သားတော်လေးကိုအကောင်းဆုံးမူပေးထားတာကျွေငွေစကြည့်သောယရနာတွေမင်းဖြစ်ကိုရာ သုံးလို့ဆွဲလို့မကုန်နိုင်အောင်သောယတနာတွေအဲ့ဒါတွေကိုရာဟုလာကတောင်းတယ်အဲ့ဒါတွေကအကောင်းဆုံးမွေမဟုတ်ဘူးတဲ့ဒါတွေကတော့လောကပရိဒေဝအစရှိတော့ဆင်းရဲတွေနဲ့ခြံရနေတယ်ဒါတွေကမကောင်းဘူးကောင်းတာကတော့အဲ့ဒီဘုဇင်ခုနှစ်ပါးတရားအကောင်းတာတဲ့ဒါကြောင့်အကောင်းဆုံးဖြစ်တဲ့မွေရအောင်လို့ရာဟုလာကိုစဉ်းစားနေဖို့ပေးတယ်အခုတရားထုတ်ရတဲ့ပုဂ္ဂိုလ်တွေလူပြည့်နေပဲဖြစ်ဖြစ်စဉ်းစားနေဖြစ်နေပဲဖြစ်ဖြစ်ညာပြည့်နေပဲဖြစ်ဖြစ် အားထုတ်ရတဲ့အခါမှတ်တိုင်းမှတ်တိုင်းအမှတ်ရတဲ့တတိလေးတွေဖြစ်လာအဲ့ဒီဘုရားပေးတဲ့အကောင်းဆုံးမူတွေရနေတာကတော့သာသနာ့အမှုသာဆိုတာဒါတွေရတာဒါတွေအားထုတ်မှပဲရမှာအမထုတ်ပဲနဲ့ငါဝတ်ယုံနေတော့ဒီလိုတော့မရဘူးအကျိုးတော့အမနုဒ္ဒသာနဲ့ငါဝတ်ယုံမှာပဲနေရာဒီမွေးကြောင်မရဘူးဘာရမလဲဆိုရင်သီလဆောင်ချက်ရင်သီလအမွေရမှာပေါ့လေတချို့လည်းသီလတော့ကောင်းကောင်းမဆောင်မဲနဲ့ဒါလည်းရှိရင်လည်းရှိပါလိမ့်မယ်အဲ့ဒါတော့အမွေမရဘူးဘာမှမမရဘူးအခုဒီမှာသီလလည်းကောင်းကောင်းဆောင်ချက်ရတယ် သီလမွေရသီလဆောင်ရုံနဲ့မကဘူးအဲ့ဒီတရားအထုတ်ရတယ်။ကောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ဖြည့်တဲ့စသဖြင့်မှတ်။မှတ်တိုင်းမှလည်းအမှတ်တတိလေးတစ်ချိန်တစ်ချိန်ဖြစ်သွား။အဲ့ဒါဘုဇင်တရားပဲပရိသဘုဇင်တရားတစ်ခါမှားလိုက်တစ်ခါပြည့်နောက်တစ်ခါမှားလိုက်နောက်တစ်ခါပြည့်နောက်တစ်ခါမှားလိုက်နောက်တစ်ခါမှားတိုင်းမှာလည်းပြည့်နေတာဘုဇင်တရားတွေပွားနေတာအမှန်ကောင်းတဲ့ယောဂဝိဒနာလည်းကြောက်တတ်တယ်နေမကောင်းတိုင်းမကောင်းတဲ့ပုဂ္ဂိုလ်တွေဆိုရင်အဲ့ဒီကမှတ်နေကြောက်သွားတတ်တယ်လားဘုဇင်တရားတွေပရိသဘုဇင်ဓမ္မဝိဇ္ဇာသံဘုဇင်နဲ့ မရတဲ့အာယုံလေးကိုပိုင်ပိုင်ချာသိသွားတာဖောင်းတယ်ဆိုရင်ဖောင်းတယ်ဆိုတော့ပိနေသမီးနဲ့သဘောမဂ္ဂသာပုဂ္ဂိုလ်တော့အတိတွေသိမထူလာသေးဘူးကဒါပဲမဲ့လို့ပဂရိပုဂ္ဂိုလ်အတိနဲ့တော့မတူဘူးပဂရိပုဂ္ဂိုလ်ကတော့မမှတ်တော့ဘယ်နဲ့အတိနဲ့ဆိုလက်တို့ခြေတို့ခေါင်းတို့ကိုယ်တို့ဘိုက်တို့အဲ့ဒီဥစ္စာဒီတိုင်းမှာငါယောက်ျားယောက်ျားပုဂ္ဂိုလ်လည်းငါယောက်ျားပဲဒီလိုသိတယ်မိန်းမကလည်းငါမိန်းမပဲဒီလိုသိနေတာအကောင်ထည်ကြည့်လိုက်ဒီလိုသိနေတာဖောင်းနဲ့ပိနေဒီလိုသိနေတာမဟုတ်သလားဟုတ်သလားဆိုတော့ကိုယ့်အကိုစဉ်းစားကြည့်ပေါ့ဟုတ်တယ်ဒီတိုင်းပဲလို့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 ဒါကအစကစားတဲ့သိမနေကြတယ်ကိုတော့ကြာလို့ရှိရင်တော့မှတ်တိုင်းမှတ်တိုင်းကရုပ်ကိုကတရားသိနေတဲ့သိကလေးကတရားကွဲလာတယ်နာမရူပပိစ္ဆရာညာခေါ်တယ်။ဟောင်းနာကတရားမှတ်ပြီးတာကတရားဒါလေးကွဲတယ်။ဟောင်းနာမှတ်ပြီးတာမဟုတ်ဘူးမှတ်ပြီးတာဟာလည်းဟောင်းနာမဟုတ်ဘူး။သဂရိပုဂ္ဂိုလ်အနေနဲ့တော့ဘိုက်စီစဉ်းစားလိုက်ရင်ဘိုက်ရောစဉ်းစားလာရောတယောက်တည်းမှနေတာစဉ်းစားတဲ့စိတ်လည်းငါပဲဘိုက်ကလည်းငါပဲတယောက်တည်းဖြစ် ငိုမှတ်တာများတော့တမာတိညာရင်းလာတဲ့အခါရင်းလာတဲ့အခါပြောတာနော်ကိုစစချင်းတော့မသိသေးဘူးရင်းလာတဲ့အခါကျတော့ဖောင်းတယ်မှတ်လိုက်ရင်ဖောင်းတက်လာတဲ့သဘောရုပ်ကတည်းကမှတ်သိလိုက်တဲ့စိတ်ကလေးရတယ်ကြားပိန်တယ်မှတ်လိုက်တဲ့အခါပိန်ကြသွားတဲ့သဘော ရုပ်ကတည်းကမှတ်သိတဲ့စိတ်ကလေးရတယ်ကြားထိုင်တယ်မှတ်တဲ့အခါထိုင်တဲ့ရုပ်ကတည်းကသိတဲ့စိတ်ကတည်းကထိတယ်မှတ်တဲ့အခါထိရဌာနကတည်းကသိတာကတည်းကအဲဒီလိုပဲရုပ်ကိုယ်ကြီးနဲ့သိတာနဲ့ရောကိုရောလို့မရဘူးတခြားစီပြီးတော့ဒီကိုယ်ထဲမှာ ယုံနေတာနှစ်ပါးများလည်းရှိတယ်လို့ရှင်မှန်ရင်သဘောကျပြီသိတော့ဓမ္မဝိဇ္ဇတာမှုစဉ်ခေါ်တယ်ပညာပဲညာမယ်ဝိပဿနာညာမယ်အဲ့ဒါလည်းခေါင်းကရာဟုလားတောင်းတဲ့လောကီအမွေတွေမြတ်တဲ့မွေမင်းဖြစ်တဲ့ဒီနာအမွေတွေကိုမြတ်တယ်ဟုတ်လားဒါတော့အားရမယ်သတိအားရရကောင်းတာမင်းဖြစ်ရတာလည်းမြတ်တယ်ဆိုရင်ဒီအမွေဟာဒီတရားအမှန်တရားမြင်ရတာပေါ့ အမှန်တန်ကိုအားရစရာကောင်းတာပေါ့ဒါတွေကိုအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေရနေတာဘောဝဆဆမျိုးအမှတ်ကြနေတော့ဘောဝဆသေးသေးကူးကူးမဟုတ်ဘူးလားအမှန်တန်အကောင်းဆုံးရခြင်းကြီးတွေရနေတာမှတ်တိုင်းမှတ်တိုင်းအပြင်သတိတန်ဖိုးစဉ်ဖြစ်တဲ့ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဖြစ်ဒါတွေတော့ဘယ်ကလိမ့်မလို့သမာဓိညာကျင့်လာလို့ရှိရင်ဖြင့်မှတ်တိုင်းမှတ်တိုင်းမှတ်ရတဲ့အယုံလေးအသစ်ပေါ်လာတာလည်းတွေ့တယ်ပျောက်သွားတာလည်းတွေ့တယ်ပေါ်ပြီးပျောက်တာလည်းမမြဲဘူးအိဋ္ဌပဲဘောကြီးတော့ရှင်နဲ့ဆင်းရဲပဲဒုက္ခတွေဒီနေ့ဟောခဲ့သူ့ဟာသူ့ဘောသူ့ဟာသူ့ပြောက်နေတာအနတ္တဘောပုဂ္ဂိုလ်သတ္တဝါပဲဟုတ်မလဲအစတုန်းကတော့ အဲဖောင်းတာရောစဉ်းစားနေတဲ့စိတ်ရောဟာတယောက်တည်းပဲဒီကိုယ်တည်းပဲသက်ရှင်နေတယ်ကောင်းမဲထင်တယ်အခုတော့မတိုင်းမတိုင်းဟာဖောင်းတာလည်းဖောင်းပြီးပြောက်ပိန်တာလည်းပိန်ပြီးပြောက်မှတ်သိတာလည်းမှတ်သိပြီးပြောက်ဒုက္ခိတာလည်းသူအသေးသေးဖြစ်ပြီးပြောက်နေတဲ့တရားကြီးတယ်ပဲသူသဘောတည်းသူကသူဖြစ်နေတဲ့တရားကြီးတယ်ပဲအနတ္တကြီးတယ်ပဲအနတ္တဆိုတာသဘောတရားပဲသက်ရှင်နေတယ်အကောင်းမဟုတ်ဘူးအဲဒီအနတ္တတရားတွေလည်းမိုင်းချပြီးတော့သိတယ်အဲဒီနိစ္စဒုက္ခအနတ္တတရားတွေကိုသိတိုင်းသိတိုင်းဟာဓမ္မဝိသ္ယသမုစေနေပဲအမှန်ကောင်းတဲ့တရားတွေစိတ်ကဖြစ်ခဲ့ပါပြီနဲ့သူစား သိခဲ့တယ်။သာဝေကျမ်းကနေသင်လို့ပိဋကတွေတတ်နေပေမဲ့အဲ့ဒီလိုမရှိရင်ဖြစ်တာမဟုတ်ဘူး။ဒီလိုကိုယ်ပိုင်ကိုယ်ပိုင်ကိုယ်ပိုင်သိတဲ့ကိုယ်တိုင်ညာနဲ့ကိုယ်ပိုင်ပိုင်မနေသိတဲ့ပညာဖြစ်တာမဟုတ်ဘူး။ဒီလိုရှုမှစိတ်တိုင်းစိတ်တိုင်းကိုရှုနေမှသိခယုံနာလေးရှုနေမှလည်းမှအိစ္စဒုက္ခအနတ္တဆိုတဲ့သဘောတရားတွေသိတယ်။အဲ့ဒါဓမ္မဝိဇ္ဇာသံမို့စဉ်မှတ်တိုင်းမှတ်တိုင်းအားထုတ်ပေးတဲ့ဝိရိယပါလေမှတ်မှုလေးပြောင်းကြောင်းညာဆက်ရတယ်လားဝိရိယသံမို့စဉ် မှတ်ကောင်းတဲ့ခါကာလကျတော့ပီတိတံမွေတွေဖြစ်တယ်ဝိညာဉ်လေးတွေပါလေတော့တော်တော်လေးကစိတ်ပါလဲပါနေတော့မှတ်နေတယ်ပြောတယ်သူကတော်တော်ကောင်းမွန်ရတယ်သူတို့လည်းပီတိဆိုတာနှစ်သိမ့်အာရမှုကိုယ်အာယုလေးနဲ့ကိုယ်သဘောကျပြီးတော့မှတ်လို့ကောင်းပီတိလေးအဲဒီပီတိကအားကောင်းပြီဆိုတော့ဘာကောင်းတာနဲ့မှမတူဘူးသိကောင်းတယ်လောကမှာကြည်ရလို့ကောင်းနားထောင်ရလို့ကောင်းစားရလို့ကောင်းဒုတိယလို့ကောင်းဒီကောင်းတွေအများကြီးရှိပါတယ်အဲ့ဒီအကောင်းတွေနဲ့ကိုမတူဘူးဒီမှာတရားထုတ်ရလို့မှတ်ရမှန်ရတာကအရသာရှိပြီးကောင်းတယ်အဲ့ဒါပီတိတွေပြည့်တယ်ပီတိတံမို့ စိတ်ထဲကိုယ်ထဲမှာငြင်းအေးပြီးတော့နေတဲ့သဘောပတ္တရိတံပေါ်ခြင်းနဲ့မှန်ရင်မှန်ရင်လားဖြစ်တာပဲမှန်ရတဲ့အာရုံလေးပေါ်မှာကပ်ကပ်ပြီးတော့ဒီသားတာဖောင်းနေမှန်ရင်ဖောင်းတာပေါ်မှာကလည်းပြစ်တင်လိုက်တယ်လို့ပဲကပ်သွားဘိန်နေမှန်ရင်ဘိန်တာပေါ်မှာစိတ်ကလေးကပြစ်တင်လိုက်တယ်လို့ကပ်သွားအဲမှတိုင်းမှလည်းမှန်ရတဲ့အာရုံနဲ့သူ့စိတ်ကပ်ပြီးတော့ဒီသားသမာဓိတံပေါ်ခြင်းကြောင်းကြပြပါမဆက်ရဘဲနဲ့အမတ်တရီလေးတွေသူ့ဟာသူသွားနေတာဥပေက္ခတံပေါ်ခြင်းအညီမျှကျူနိုင်တဲ့သဘောအဲဒါဘုဇင်ခုနှစ်ပါးတရားတွေဓမ္မတမထဲမှာအကုန်လုံးပါဝင်တယ် တတိမာယာတာပါတယ်ဓမ္မဝိသေယသိတာပါတယ်ဝိရိယကြောင့်ညာဆိုင်တာပါတယ်ပီတိရာခာမသူကတော့ဖြစ်တယ်အမှသူကောင်းတဲ့ခါမှာပီတိနှစ်သိမ့်အားရမှုကောင်းတာပါတယ်ပါတာရီငြိမ်းမှုပါတယ်သမာဓိမှားရတဲ့အာယုံမှာသူ့ဆိုင်ကြီးကပ်ကပ်သွားတဲ့သဘောလေးပါတယ်ဥပေက္ခအငြိမ်းချရှုနိုင်တဲ့သဘောပါတယ်ကြောင့်ညာဆိုင်ရောက်အငြိမ်းချတဲ့ခါလည်းမှားရမှားရပြီးပြီးပြီးဖြစ်ပြီးသွားဒါလည်းတော့အမှကောင်းမှသင်ကြတယ်အဲဒီဘုဇင်ကောနမတရားဒါမြတ်စွာဘုရား ဘောရီမင်းအောင်ယရနာပလင်တဲ့မှာဘုရားကရာလို့ခေါ်တယ်အိန္ဒိယထဲမှာဘုရားကရာဆိုတဲ့မျိုးရဲ့အနည်းပေါ့ဘုရားကရာဆိုတဲ့ရအဲ့ဒီမှာစေတီတော်တည်ထားတယ်အဲ့ဒီမှာခြေတော်ကညောင်မင်းကြီးလို့ခုတော့ညောင်မင်းပွားထားတာလေညောင်မင်းလေးငယ်ငယ်ကြည့်အဲ့ဒီညောင်မင်းကြီးရောက်ပါညောင်မင်းကြီးအစ်စ်ပဲမျက်စိစုပ်ကျဲလိုက်လို့အဲ့ဒီမှာပလင်ပြည့်တယ်လို့ဆိုတယ်မျက်စိစုပ်ပလင်မှာပဲအဲ့ဒီပလင်ပေါ်မှာ ရှိပဲမျက်နှာမူပြီးတော့ထဲဝဖက်ကိုထိုင်နေပြီးမြတ်စွာဘုရားတရားထုတ်တော့အဲဒီတော့ကဝိပဿနာကျုပ်ပြီးတော့သစ္စာနံခန္ဓာနာဥရိယပြလူပတိဝိဟာသေသစ္စာနံ၅ပါးကုသောဥပါရဏေခန္ဓာနာဥပါရဏေခန္ဓာတရားတော်ဥရိယပြလူပတိအဖြစ်ပြကိုရှုလျက်ဝိဟာသိမ့်နေခဲ့ပြီ၅ပါးသောဥပါရဏေခန္ဓာတရားတွေအဖြစ်ပြရှုနေတယ်ဥပါရဏေခန္ဓာ၅ပါးဆိုတာတခြားမဟုတ်ဘူးအခုဝိပဿနာရှုနေရတဲ့တရားတွေပဲမှတ်နေရတဲ့တရားတွေ မျက်စိကမြင်တိုင်းမြင်တိုင်းဥပါဒနာခန္ဓာ၅ပါးတရားတွေမျက်စိကရုပ်မြင်သိရတာအသင်းကရုပ်ရုပ်ဥပါဒနာခန္ဓာခေါ်တယ်သွဲလန်းစရာရုပ်ပေါ့အဲ့ဒီတရားကိုမရှုမမှတ်လို့ရုပ်တရားမျှပဲအနိစ္စဒုက္ခအနတ္တမျှပဲမသိလို့ရှိရင်အဲ့ဒါကိုသွဲလန်းနေရဲတယ်လို့သွဲလန်းနေမျက်စိနဲ့တကွတကူလုံးနဲ့အမျက်တည်နေတယ်ထင်တယ်မြင်ရတဲ့အစင်းနဲ့ကုသနာသုသနာကဥစ္စာအမျက်တည်နေတယ်လို့ထင်တယ် ချမ်းသာတယ်ကောင်းတယ်လှပါတယ်လို့လည်းထင်တယ်ငါပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်သတ္တဝါပဲဒီလိုလည်းထင်တယ်အဲဒီလိုထင်နိုင်ဆွဲလာနိုင်လို့သူဥပါဒณะခန္ဓာလို့ခေါ်တယ်မျက်စိနဲ့အစင်းကရုပ်ဥပါဒณะခန္ဓာမြင်သိတာကနာဥပါဒณะခန္ဓာမြင်သွားတာသိသွားတာဒါလည်းပဲမကျွမမလို့ရှိရင်နန္တရားမှမသိဘူးအနိစ္စဒုက္ခအနတ္တမှမသိဘူးမသိတော့သူ့လည်းဆွဲလာနေနေစ္စမြဲနေတဲ့တရားပဲထင်တယ် မြင်သိတာတွေဟာအရင်ကတည်းရှိနေငါကလည်းအခုမြင်သွားတယ်မြင်တာငါပဲဒီငါအရင်ကတည်းရှိနေအခုလည်းရှိနောင်လည်းရှိအမြဲရှိနေတယ်လို့ထင်တယ်နေစအစွဲလန်းဖြစ်တယ်အဲဒီမြင်တာအကောင်းလေးတွေကမြင်ရတော့ကောင်းတယ်လို့လည်းထင်နေစွဲလန်းကြတယ်ဒုက္ခစွဲလန်းတယ်အဲအသက်ရှင်နေတဲ့အကောင်မဲလို့လည်းထင်တယ်မြင်တာငါပဲအသက်ရှင်နေတဲ့ငါပဲပုဂ္ဂိုလ်သတ္တဝါပဲဒီလိုလည်းထင်တယ်အတ္တဆွဲလန်းတာအဲဒီနိစ္စဒုက္ခအတ္တဆွဲလန်းနေဆွဲလန်းနေလို့သူဥပါဒနာခန္ဓာလို့ခိုင်းခေါ်တယ် အဲမြင်တဲ့အခါကာလမျက်စိနဲ့အခြင်းကရုပ်ဥပါဒနဲ့ခန္ဓာမြင်တာသိတာကနာဥပါဒနဲ့ခန္ဓာဥပါဒနဲ့ခန္ဓာဆိုရင်၄ပါးရှိပါတယ်သိယုံမြသဘောကအာယုံသိကမြသဘောဝิญဉာဏ်ဝิญဉာဏ်ဥပါဒနဲ့ခန္ဓာဆိုရယ်စိတ်ပဲမြင်လို့ကောင်းတာမကောင်းတာရှိတယ်ဝေဒနာဥပါဒနဲ့ခန္ဓာဆိုရယ်မြင်ရတဲ့အာယုံမှတ်သားတာရှိတယ်ဘယ်လိုဟာပဲလို့မှတ်ထားလိုက်တာလေပညာဥပါဒနဲ့ခန္ဓာဆိုရယ်ဒါပြင်မြင်ရမြင်အောင်လို့စူးစိုက်တာနှလုံးသွင်းတာတို့အဲ့ဒါတွေက သင်္ခါရဥပါဒနဲ့ခန္ဓာခေါ်တယ်နာအလုံးနာဥပါဒနဲ့ခန္ဓာ၄ပါးနာခန္ဓာ၄ပါးအဲဒီမြင်စေခဏမှာဖြစ်ပေါ်တဲ့ဥပါဒနဲ့ခန္ဓာ၅ပါးတရားတို့အဖြစ်ပြက်ကိုလည်းမြတ်စွာဘုရားကျူးတဲ့သောတူကြားစေခဏလည်းဥပါဒနဲ့ခန္ဓာ၅ပါးပဲနာစေစားစေတွေးကြည့်စေကိုယ်စေဆံစေစိတ်ကုသနာကြံစေအကုန်လုံးပေါ်လေဓွား၆ပါးကဖြစ်ခဲ့ဖြစ်ခဲ့ယုံနာနေအကုန်ဥပါဒနဲ့ခန္ဓာ၅ပါးတရားတွေအဲ့ဒါတွေအဖြစ်ပြက်ကိုကျူးတာဒါဗမာပုဂ္ဂိုလ်တွေဟိုတင်း မှတ်သားလို့လောအောင်လို့ဆိုရအောင်ပါပဲလို့ဆိုတာဒါဘာမှခက်တဲ့ဥစ္စာတော့မဟုတ်ဘူးဒီမှာခဏခဏကြားနေတော့ရိုးနေတယ်မကြားဘူးတဲ့ပုဂ္ဂိုလ်တွေမှာဒါကလည်းခက်ကြီးသူကနာခက်တယ်လို့မြင်စေခဏ၌မျက်စိနဲ့ဆင်းကရုပ်ဥပါဒနဲ့ခန္ဓာမြင်စေခဏ၌မျက်စိနဲ့ဆင်းကရုပ်ဥပါဒနဲ့ခန္ဓာ မြင်စေခဏ၌မျက်စိနဲ့ဆင်းကရုပ်ဥပါဒနဲ့ခန္ဓာသို့မျက်စိနဲ့ဆင်းကရုပ်ဥပါဒ နာတိရာကနာဥပါရณะခန္ဓာမြင်နာတိရာကနာဥပါရณะခန္ဓာသို့မြင်စေခဏ၌ကျွမှလင်း ဒုက္ခနာ၅ပါးဤအဖြစ်ပြကိုသိသည်မြင်စေခဏ၌ကျွမလင်ဒုက္ခနာ၅ပါးဤအဖြစ်ပြကိုသိသည်မြင်စေခဏ၌ကျွမလင်ဒုက္ခနာ၅ပါးဤအဖြစ်ပြကိုသိသည် သူမှမြင်မြင်စေခဏ၌သူမှလင်ဒုက္ခနာ၅ပါးဤအဖြစ်ပြကိုသိသည်မြင်စေခဏ၌သူမှလင်ဒုက္ခနာ၅ပါးဤအဖြစ်ပြကိုသိသည် အဲဒီခန္ဓာ၅ပါးမျက်စိနဲ့အစင်းကရုပ်ဥပါဒနာခန္ဓာဆိုရုပ်ခန္ဓာမြင်တာသိတာကနာခန္ဓာဆိုတဲ့အဲဒီခန္ဓာ၄ပါးအလုံးပေါင်းလိုက်လို့ချင်းခန္ဓာ၅ပါးဒီခန္ဓာ၅ပါးရဲ့အဖြစ်အပျက်ကိုသိတယ်စိတ်ခိုက်ရှုသိတာပေါ့မရှုလို့မသိတာပဲမြင်တိုင်းမြင်တိုင်းရှုနေအဲဒီမြင်ကိုင်းမှာပေါ်လာတဲ့အသင်းလေးပေါ်လာတာပြီးတယ်မြင်သိတာလေးပေါ်လာတာပြီးတယ်မြင်သိတာလေးပေါ်လာပြီးတော့မြင်သိမှုတရားယုတ် အဲ့ဒါလည်းပဲသင်ရှားပေါ်တော့တာပေါ်ပြီးနောက်ပျောက်သွားတာလည်းဒီမြင်သိပြီးပျောက်သွားအစင်းလည်းပျောက်သိတာလည်းပျောက်မြင်သိမှုတရားလည်းပျောက်သွားတော့တာအဲ့တော့ဖြစ်ခိုက်ဖြစ်ခိုက်မှရှုလို့ရှိရင်ဥပါဒณะခန္ဓာ၅ပါးမြင်ခိုက်မှဖြစ်တဲ့ဥပါဒณะခန္ဓာ၅ပါးတရားတွေအဲ့ဒီတရားတွေအဖြစ်အပျက်ကိုသိသည်သစ္စာနာ၅ပါးကုန်ဥပါဒณะခန္ဓာနာဥပါဒณะခန္ဓာတရားတို့ဤကုရိယဗျာနုပါတိအဖြစ်အပျက်ကိုရှုတယ်ဝိဟာသိနေခဲ့ပြီတရားလောင်ဥပါဒနာကျွနေလို့ အခုယောဂီတွေလည်းပဲမြင်နိုင်ကြတိုင်းမှတ်နေတာဒါပဲမြင်နိုင်နေတိုင်းမှတ်မြင်တာလေးပေါ်ပြီးကြောက်တာမြင်တာလေးပေါ်ပြီးကြောက်တာဒါဥရရအပြည့်ပြည့်ကိုရှုနေတာပဲอืมဝိပဿနာပဲထို့အတူကြားစေခဏမှလည်းဒီတိုင်းပဲဆိုရအောင်လေကြားစေခဏ၌နာနဲ့အတန်ကရုပ်ပါရဏခန္ဓာကြားစေခဏ၌နာနဲ့အတန်က ရုပ်ဥပါဒနဲ့ခန္ဓာရစေခဏ၌နားနဲ့အပန်းကရုပ်ဥပါဒနဲ့ခန္ဓာသို့ ရတာသိတာကနာဥပါဒနဲ့ခန္ဓာရတာသိတာကနာဥပါဒနဲ့ခန္ဓာသို့ရာဇေခဏ၌ရှုမှတ်လင် ထိုခန္ဓာ၅ပါးဤအပြည့်အပြည့်ကိုသိသည်ကြားစေခဏ၌ရှုမှလင်ထိုခန္ဓာ၅ပါးဤအပြည့်အပြည့်ကိုသိသည် တရားနာနေရင်လည်းရှိတာပဲဒီကဟောလိုက်ဇလုံးချင်းဇလုံးချင်းကြားနေနားတယ်ကြားပြီးကြောက်သွားတာဒါကတော့အမှန်တရားပါလေအဲ့တော့ကြားတယ်ကြားတယ်ကြားတာကိုစရည်ပြီးတော့ကျุနေလို့ရှိရင်ကြားတယ်ကြားတယ်ဒါကတော့အဆိုကတော့မပြောင်းမရှိလို့ပြောရတာပေါ့လေဟိုမှာသိပြီးတာပါပဲနားတွေကနေပြီးကြားတာပြီးလိုက်ကြားတာပြီးလိုက်ဇလုံးပြီးဇလုံးကြားလိုက်ရင်ကြောက်သွားတယ်ကြားလိုက်တော့ကြားတယ်ဆိုတာတွေကပေါ်လာတာပဲပေါ်လာပြီးကြောက်သွားတာပဲဖြစ်မှုပြင်းမှုပဲဥရိယတရားအဖြစ်ပြဆိုတာဒါပဲ ကြားတာလေးပေါ်လာလိုက်ကြောက်သွားလိုက်အတန်လေးပေါ်လာလိုက်ကြောက်သွားလိုက်မှန်ရောကြားသိတာရောသိရင်ပြောင်းရင်သိရင်ပြောင်းရင်သိရင်ပြောင်းရင်နဲ့ပြောက်ပြောက်လိုက်တာပစ္စနာခန္ဓာနာပစ္စနာ၅ပါးသောခန္ဓာနာပစ္စနာ၅ပါးသောဥပါဒနာခန္ဓာနာဥပါဒနာခန္ဓာ၅ပါးတရားတော်ဤဥပါဒနာခန္ဓာနာဥပါဒနာခန္ဓာတော်ဤဥရိယဗျာနုပါတိဖြစ်ပြကိုရှုလျက်ဝိဟာသိနေခဲ့၏နာက ရတဲ့အခါဖြစ်ပေါ်တဲ့ဥပါဒณะခန္ဓာ၅ပါးတဲ့အဲ့ဒါတွေဖြစ်ဖြစ်ပဲမြတ်စွာဘုရားပြုနှာခေါင်းကနာဇဲခဏမှလည်းဒီတိုင်းပဲအနတ်နဲ့ယုတ်ကအနတ်နဲ့နှာခေါင်းနဲ့အနတ်ယုတ်ကနှာခေါင်းနဲ့အနတ်ယုတ်ကယုတ်ပါရဏခန္ဓာနာနာတိရာကနာဥပါရဏခန္ဓာ၅ပါးအဲနာဥပါရဏခန္ဓာ၄ပါးအဲဒီခန္ဓာ၅ပါးရဖြစ်ပြကိုနာဇဲခဏမှရှိရင်ဖြစ်ပြသိနေတာပဲဒါကတော့အနန္တကတော့ သာသာသိမရှိဘူးတခါတရားမှရှိမွေးရဲ့အနမကောင်းတဲ့အနဘယ်အနဖြစ်ဖြစ်ပဲအတူတူပဲသူကပါဒနာခန္ဓာ၅ပါးပဲလျာကအရသာစသည်တဲ့ခါမှာလျာနဲ့အရသာကရုပ်ဥပါဒနာခန္ဓာအရသာသိတာလေးကနာဥပါဒနာခန္ဓာခန္ဓာ၅ပါးပဲအဲဒါလည်းဆိုင်ရင်ဆိုင်ရင်မှနေလို့ရှိရင်သိပြီးရင်ကြောက်တိုင်းသိပြီးရင်ကြောက်တိုင်းဒါဥရိယတိကဥပါဒနာခန္ဓာ၅ပါး ခန္ဓာ၅ပါးဤအဖြစ်ပြက်ကိုရှုနေတာပဲဒီလိုသိရမှာကိုကအတွေ့အထိမှာတွေ့တည်တဲ့ခဏ၌ကိုကိုတကိုယ်လုံးမှာပြန်တယ်ကိုကြည်ရုပ်စာရှိတယ်အတွေ့အထိကိုသိနိုင်တဲ့ရုပ်ဒါကိုလို့ပဲခေါ်ရတယ်ကိုနဲ့အတွေ့ကရုပ်တဲ့အတွေ့ဆိုတွေ့ရတဲ့သဘောတွေ့ကြည့်ရတဲ့သဘောနဲ့တွေ့ကရုပ်ပါရနဲ့ခန္ဓာထိတိတာကနာဥပါရနဲ့ခန္ဓာထိတာတိတာနာဥပါရနဲ့ခန္ဓာအဲတွေ့တိတိုင်းတွေ့တိတိုင်းမှနေလို့ရှိရင် ဒီဥပါဒနာခန္ဓာ၅ပါးတရားရဖြစ်ပြသိနေတာပဲဒါလေးတော့ဆိုကြအောင်လားအများဆုံးမှတ်ရတယ်ယောဂီပုဂ္ဂိုလ်မှသူအများဆုံးမှတ်ထီစေခဏ၌ကိုယ်နဲ့အတွေ့ကရုပ်ပါရณะခန္ဓာထီစေခဏ၌ကိုယ်နဲ့အတွေ့ကရုပ်ပါရณะခန္ဓာထီစေခဏ၌ကိုယ်နဲ့အတွေ့က ရုပ်ဥပါဒနာခန္ဓာသို့ဒီဇေခဏထိတာကပြည့်လို့ဒီဇေခဏဆိုတာကတော့ဘယ်အချိန်မှဆိုရှိနေတာပဲထိတာကတော့ နှလုံးမသွင်းရင်လည်းနှလုံးသွင်းရင်တနေရာကတော့ထိရင်လားအခုထိုင်းနေတယ်ဆိုရင်ဟုတ်လားခြေထောက်ကနေပြီးအောက်မှာပြီးပြီးတော့ထိရင်လားရှိတယ်ခြေထောက်ချင်းချင်းထိရင်လားရှိတယ်အဝတ်နဲ့ကိုယ်နဲ့ထိရင်လားရှိတယ်ထိတာတွေကပြည့်လို့ပါထိတာတွေကဒီကိုယ်လုံးမှာနေရာတကာမှာရှိတယ်ခေါင်းတွေကလည်းရှိတယ်ပါးစပ်တွေကလည်းရှိတယ်အဲမိုက်တွေကလည်းဥရိသေးတွေကနေရာတကာရှိတာပါအသွေးတွေကပြည့်လို့ပါပဲရှိနေတာလူကြီးတွေကတော့ ။ဟောင်းတယ်ပိန်တယ်ဆိုလည်းဗိုက်ထဲကအတွေ့အထိပဲ။ဝေးတယ်ဆန်းတယ်ဆိုလက်ထဲကခြေထဲကအတွေ့အထိပဲ။သွားတဲ့ခါညာလန်းတယ်ဘယ်လန်းတယ်စသည်ဖြင့်မှပြန်တယ်ကြောက်ညာညာပဲခြေတော့ဘယ်ပဲကြောက်ထဲကသူအတွေ့အထိတွေပဲ။ဘုံတော့အတွေ့အထိတွေကိုမူရတယ်ဒီတိုင်းဒီတိုင်းမှတ်ရတာတွေအတွေ့အထိတွေပဲ။အဲဒါဒီဇေခဏ၌အဲဒီဇေခဏ၌ကိုဆိုတာဒီကိုယ်လုံးကသူ့နေရာနဲ့သူပေါ့လေခြေတော့ကမှတ်တဲ့ကခြေတော့ကကိုပေါ့ခေါင်းကမှတ်တဲ့ကခေါင်းကပေါ့အဲကိုနဲ့ အတွေ့တဲ့တွေ့ရတဲ့ရုပ်အဲဒါပထဝီအတွေ့အထိရှိတယ်ဒေဇောအတွေ့အထိရှိတယ်ဝါရောအတွေ့အထိရှိတယ်ပထဝီဆိုတာခက်မှာတယ်ကျမ်းသာတယ်နူးညံ့တယ်ဒီလိုတွေ့ရတယ်ကိုယ်ထဲမှာမာခက်မှာတဲ့အနေကျမ်းသာတဲ့အနေနူးညံ့တဲ့အနေနဲ့တွေ့ရလို့ရှိရင်ဒါပထဝီအတွေ့အထိပဲလေးတဲ့အနေပေါ့တဲ့အနေနဲ့တွေ့ကြည့်ရရင်လည်းပထဝီတွေ့ကြည့်တယ်။ပူတယ်အေးတယ်နှွေးတယ်ပူလေးတွေ့ကြည့်ရတယ်ပူတာအဲနှွေးတယ် အေးဒါစားရည်နဲ့ဒီလိုတွေ့ရဒါဒေသောတွေ့ရှိတယ်တောင်းတင်းတယ်ထောက်ကန်တယ်လှုပ်ရှားတယ်တောင်းတင်းလှုပ်ရှားတယ်ဝါယောဓာဖောင်းတယ်ပိန်တယ်မသကပိုက်ထဲကတောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေသင်ကြားတယ်ဝါယောဓာတွေလက်တွေကွေးတဲ့ဆန်းတဲ့ခါကလာမှာတောင်းတဲ့တင်းတဲ့သဘောတွေတွေ့ရတယ်ဝါယောဓာပဲရောက်တယ်ကြွတယ်လှမ်းတယ်ဆိုတဲ့ခါမှာလည်းအဲဒီမှာတောင်းတင်းတဲ့သဘောတွေတွေ့ရတာလှုပ်ရှားတဲ့သဘောတွေတနည်းအားဖြင့်ရွေ့ယူသားတဲ့သဘောတွေတွေ့ရတာဝါယောဓာပဲ အဲ့ဒီအတွေ့သုံးမျိုးတစ်ခုခုပေါ့လေပထဝီအတွေ့ဖြစ်ဖြစ်ဒေသောအတွေ့ဖြစ်ဖြစ်ဝါယောအတွေ့ဖြစ်ဖြစ်အဲလွန်ခဲ့တဲ့ဓာတ်တစ်ခုခုကိုတွေ့ပါတယ်အဲ့ဒါကတော့ဒါလေးပါဓာတ်၅ပါးနဲ့ဓာတ်၆ပါးတွေကြမှာပြည့်စုံအောင်ဟောရမယ်ခုဒီကတော့တာမင်ညပဲအဲ့ဒီကနေ့ရောက်ရောက်တော့မှရောက်ဖို့မပေါ်ဘူးအဲရောက်လောဘရတော့ကမရောက်ဘူးနဲ့ဒီကနောက်နောက်တနေ့ဟောမှပြတော့မှအရှင်တော်သိမ့်ကြည့်တော့အဲဒါထိဇေခဏ၌ကိုယ်နဲ့ အတွေ့ကရုပ်ပါရဏခန္ဓာကိုယ်တစ်ကိုယ်လုံးကအတွေ့အထိကိုဖမ်းယူနိုင်တဲ့ကိုယ်ကြည်ရုပ်လက်ရုပ်ပါရဏခန္ဓာလေတွေ့ထိရတဲ့ခဲမှာဉာဏ်နဲ့သဘောနုညံ့တဲ့သဘောပူတဲ့သဘောအေးတဲ့သဘောနှွေးတဲ့သဘော တောင်းတဲ့သဘောကျင်းတဲ့သဘောလှုပ်ရှားတဲ့သဘောအဲ့ဒါလေးသဘောပေါ့တဲ့သဘောတွေလည်းပါတယ်အဲ့ဒါတွေကရုပ်ပါရဏခန္ဓာတွေရုပ်တရားတွေပဲဗဂရိပုဂ္ဂိုလ်တွေကတော့အဲ့ဒါတွေကပုဂ္ဂိုလ်တ attva မှနာငါပဲသူပဲယောက်ျားမိန်းမသူဆွဲနာနေတာရုပ်တရားတွေတဲ့ နှောက်လို့ဓာတ်၆ပါးဟောတဲ့အခါကျမှပို့ပြီးတော့ပေါ်လာမှလို့ကိုတွင်ကခဲမှာကျမ်းသာနဲ့အပြင်ကချက်မခဲမှာကျမ်းသာအတူတူပဲအတူတူဟုတ်တယ်အတူတူပဲကိုယ်ကနုညံတာနဲ့အပြင်ကနုညံတာဘာအထူးလဲအတူတူပဲထူးတယ်ထင်ကြတယ်မထူးဘူးသူကပုဂ္ဂိုလ်ကရှိတဲ့အတွေ့နဲ့သူများကရှိတဲ့အတွေ့လည်းအတူတူပဲဘာမှထူးတာမဟုတ်ဘူးအတူတူပဲမဲ့လို့သူကထူးတယ်ထင်ပြီးတော့ဒါရနှိမ့်တဲ့နေကြတာ အဲယောက်ျားရဲ့ကိုယ်ကအတွေ့ကတစ်မျိုးမိန်းမရဲ့ကိုယ်ကအတွေ့ကတစ်မျိုးထင်ပြီးတော့ဒီလိုထင်နေကြတာဘယ်ထူးလိမ့်မှာတော့ဟုတ်လားလက်နုနုညံ့ညံ့ကြီးတဲ့ဆိုရင်ယောက်ျားလက်ပဲဖြစ်မိန်းမလက်ပဲဖြစ်ထိရင်ထိတာတူတူပါပဲဟာနုညံ့တာနုညံ့တဲ့သဘောပဲချောညက်တာချောညက်တဲ့သဘောဒါပဲရှိတယ်အဲမသိရဘဲနဲ့မှောင်ထဲမှာတို့စားကြည့်လို့ရှိရင်ဒါယောက်ျားလားမိန်းမလားတို့ကြည့်ပဲသိလိမ့်မှာတော့သူကနုညံ့ရင်နုညံ့တာပဲသိတယ်ဘာမှမသိဘူးဒါပဲသိတာပဲအဲဒါကဘာမှထူးတာလည်းမဟုတ်ဘူး သူအသေးကောင်ကယုံနဲ့ရှင်ကယုံဘာမှမထူးအဲအဝတ်အစားကယုံနဲ့ကိုယ်ကယုံနဲ့လည်းဘာမှမထူးဒူးဒူးပဲတသဘောတည်းပဲရုပ်စာရုပ်ကြည့်တယ်ပဲအထူးချင်းမထူးကြည့်တယ်ပဲတေသောချင်းတေသောကြည့်တယ်ဘာမှမထူးအဲဒါဟိုတုတ်တုတ်ထဲကြမှာပိုးပေါ်သွားတယ်ရာဟုလာဟောတယ်ဟုတ်ငနေတော့အပြီးရောက်မရောက်တော့ဘူးအဲကြောင့်ထီစေခဏ၌ကိုယ်နဲ့အတွေ့ကိုယ်နဲ့အတွေ့ကရုပ်ဥပါဒနဲ့ခန္ဓာထိတိတာကထိတာတိတာကနာဥပါဒနဲ့ခန္ဓာအဲဒီမှာထိပြီးတော့ သိသေးတာကိုမာရင်မာတယ်ကြမ်းရင်ကြမ်းတယ်နူးညံ့ရင်နူးညံ့တယ်ချောရင်ချောညက်တယ်လေးတယ်ပေါ့တယ်အဲပူတယ်အေးတယ်နှွေးတယ်တောက်နှင်းတယ်လှုပ်ရှားတယ်ထိတဲ့အခါဒါတွေသိနေတာကိုအဲဒါတွေလည်းပဲငါပဲသူရဲ့ကြောင့်မိမရှင်နေတာဒီဥစ္စာတွေကိုလှုပ်ရှားတာကိုပဲငါလှုပ်ရှားတယ်ငါကွေးတယ်ငါဆန့်တယ်ငါထိုင်တယ်ငါထားတယ်ဒီလိုအောင်းမင်းလားသူ့သဘောတရားလေးတွေပဲတောင်းနှင်းလှုပ်ရှားတဲ့သဘောလေးတွေအဲဒါတွေကအဲဒါလေးတွေကိုသိပြီးသွားတာ နာဥပါဒနဲ့ခန္ဓာထိပ်ပြီးလေးထိပ်ပြီးတော့သိပါတာလေးနာဥပါဒနဲ့ခန္ဓာကျမ်းဆိုတာမှာထိစေခဏ၌ကိုယ်နဲ့အတွေ့ကယုတ်အဲကိုယ်နဲ့အတွေ့ကယုတ်ပါဒနဲ့ခန္ဓာထိတာသိတာကနာဥပါဒနဲ့ခန္ဓာသိတာသိတာက ပါဒနဲ့ခန္ဓာခိစေခဏ၌ကျุမှလဲအဲထုတ်ခန္ဓာ၅ပါးဤအဖြစ်ပြက်ကိုသိသည်ခိစေခဏ၌ကျุမှလင်ဒုက္ခနာ၅ပါးဤအဖြစ်ပြက်ကိုသိသည်ခိစေခဏ၌ကျุမှလင် ဒုက္ခနာ၅ပါးဤအပြည့်ပြည့်ကိုသိသည်သို့ ရှုမှတ်ရင်လည်းဒီလိုသိတာပဲဖောင်းလိုက်ပိန်လိုက်ဒါလေးရှုတယ်ဒီတိုင်းသိတာကိုယ်ရယ်ဆန့်တယ်ရှုမှတ်လည်းဒီလိုသိတာအခုရှုမှတ်နေရတယ်ဒါတွေများတယ်ဘဝအတွေ့အထိတွေများတာပဲဒါလေးရှုမှတ်နေဒီတိုင်းဒီတိုင်းကထိသိရတဲ့သဘောနဲ့ထိသိတာနဲ့အဲထိသိရတဲ့သဘောကယုတ်ထိသိတာကနာယုံနေတာလေးတခုပဲဒါလေးတွေခိုက်တာအချင်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နေတဲ့သဘောလေး သစ္စာနာ၅ပါးကုန်သောဥပါဒณะခန္ဓာနာဥပါဒณะခန္ဓာတို့ဤဥရိယဗျာနုပါတိအဖြစ်ပြကိုရှုလေဝိဟာသိနေခဲ့ပြီမြတ်စွာဘုရားဘောရမြောင်ယရနာပလင်ထဲမှာဖြစ်ပြကိုရှုနေခဲ့တယ်အဲပြီးတော့စိတ်ကုသနာကြံစီစေခဏမှာတော့အဲစိတ်ကုသနာကြံပြီးတာကနာဥပါဒณะခန္ဓာကြံပြီးမှုဤတရားယုတ်ကတော့ယုတ်ပါဒณะခန္ဓာ ရုပ်ပါရဏခန္ဓာနာဥပါရဏခန္ဓာဒါလည်းဒီနေရာမှာနှစ်ခုပဲသတိပုဂ္ဂိုလ်ရင်းရစဉ်းစားနေလို့ရှိရင်စဉ်းစားနေတာလည်းငါပဲလို့ထင်တယ်အဲစဉ်းစားမှုဤတရားသေးတဲ့ကိုကြီးတကိုယ်လုံးနဲ့ငါပဲလို့ထင်တယ်ရုပ်နဲ့နာနှစ်ခုလုံးကငါတယောက်တည်းပဲထင်တယ်ပုဂ္ဂိုလ်သတ္တဝါပဲထင်နေတယ်မြဲတဲ့နေရာပဲထင်နေတယ်ဒါကြောင့်သူဥပါရဏခန္ဓာလို့ခေါ်တယ်ကြံတိတိုင်းကြံတိတိုင်းစဉ်းစားတဲ့စဉ်းစားတဲ့စိတ်ကလေးမှလိုက်တဲ့အခါကျတော့စဉ်းစားရင်စဉ်းစားတယ်သွားရင်သွားတယ်ရောက်ရင်ရောက်တယ်ဆိုတော့ဒီဟာလေးကမြဲပါမြဲပဲဒုက္ခိတနဲ့မပြင်းတာ စဉ်းစားတာကတရားကိုကြီးကစိတ်တရားဖြစ်တဲ့ကိုကြီးကတရားအခုနဲ့ဒီခုနဲ့ဘာမှမရောဘူးလို့သာယုံနဲ့နာနဲ့ခြားစီပဲပြီးတော့သိပြီးရင်ပျောက်သွားရင်သိပြီးရင်ပျောက်သွားရင်စဉ်းစားတဲ့စိတ်ကလေးပျောက်တယ်မှတ်မှတ်ပြီးတဲ့စိတ်ကလေးလည်းပျောက်တယ်မနဲ့တင်ကြတယ်သူကတော့ကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မှနေရင်စိတ်ကလေးကတခြားရောက်သွားရောက်တယ်မှလည်းမရှိဘူးရောက်တဲ့စိတ်လည်းမရှိဘူးမှတ်ပြီးတဲ့စိတ်လည်းမရှိဘူးပျောက်သွားတာအဲဒါ ဥရိယဗျာအဖြစ်အပျက်ကိုတွေ့တာတဲ့ဒီလိုဖြစ်ပျက်ကိုတွေ့ရမှာကိုသူ့နေတဲ့ပုဂ္ဂိုလ်တွေဒါတွေတွေ့နေတာပါပဲအဲဒီဘောဓိပင်ရောက်ယရနာပလင်ထဲမှာဝိပဿနာရှုစဉ်ဥရိယဗျာနုပတိဝိဟာသိဆိုတဲ့အတိုင်းအဲဒီလိုရှုနေစဉ်ကဘုရားကိုယ်တော်နဲ့တွေ့ခဲ့တဲ့ဘုဇင်ခုနှစ်ပါးတရားတွေအဲဒီလိုအဖြစ်အပျက်ကလေးတွေရှင်ရှင်အမှားရတဲ့တတိတတိတန်ဘုဇင်မြတ်စွာဘုရားဖြစ်ခဲ့တယ် မမီအောင်အကြောင်းညာဆိုင်ပေးတဲ့ဝိရိယသံဖို့စဉ်ဖြစ်ခဲ့တယ်မှားရတဲ့အာယုံလေးဘယ်မှရှိရသိတဲ့ဓမ္မဝိဇ္ဇာသံဖို့စဉ်ရုပ်တရားသဘောနံတရားသဘောတွေဘယ်မှရှိရသိတဲ့အဖြစ်ပြသဘောတွေဘယ်မှရှိရသိတဲ့အနိစ္စဒုက္ခအနတ္တတွေဘယ်မှရှိရသိတဲ့ဓမ္မဝိဇ္ဇာသံဖို့စဉ်အကြောင်းညာဆိုင်ပေးတဲ့ဝိရိယသံဖို့စဉ်သုံးခုပြီးတော့နေ့တိုင်းအားရတဲ့ပိဋိတံမှုစဉ်ဖြစ်ခဲ့တယ်စိတ်စိတ်ရောကိုယ်ငြင်းအေးနေတဲ့ပါဒရိတံမှုစဉ်ဖြစ်ခဲ့တယ်မှားရတဲ့အာယုံလေးမှာကြီးတဲ့သုစိုက်တည်ပြီးတော့သမာဓိတံမှုစဉ်ဖြစ်ခဲ့တယ် အမြင်များရှုနိုင်တဲ့ဥပေက္ခသမုဒ္ဒေဖြစ်ခဲ့တယ်ဘုဇင်ခုနှစ်ပါးတရားတွေအဲဒီဘုဇင်ခုနှစ်ပါးတွေဟူသောဥစ္စာယရဏတွေငါဖျားယရဏပလင်ပေါ်မှာရခဲ့တယ်ဒါကတော့ကိုသောကပရိဒေဝကျင်းစေရတဲ့တရားပဲကိလေသာငြိမ်းစေရတဲ့တရားပဲဆင်းရဲဒုက္ခတွေငြိမ်းစေရတဲ့အပယ်လေးပါးမှလွတ်မြောက်စေရတဲ့သင်တဲ့အထုပ်သာခြင်းသောတာပတိမဲ့ဖို့ရောက်ရင်ပယ်လေးပါးဘယ်တော့မှမကြတော့ဘူး သံဃာဝဆင်းရဲတွေကလည်းလုံးမြောက်စေရတဲ့အရဟတမရတကိုရောက်သွားလို့ချင်းဥညင်နာချင်းတရင်ဆိုင်သောသံဃာဝဆင်းရဲအကုန်လုံးကင်းတယ်အခုတရားထုတ်နေရတဲ့ယောဂီပုဂ္ဂိုလ်တွေဟောသင်္သာမဏေလည်းရှိတယ်ယဟန်လည်းရှိတယ်လူပုဂ္ဂိုလ်တွေလည်းရှိတယ်အဲ့ဒါတွေကနမနာမုံမြတ်တဲ့ဒီဘုဇင်ခွန်တပါတရားတွေပွားနေရတာမနာဖုတန်နဲ့မြတ်စွာဘုရားအကောင်းဆုံးအမွေတွေဖြစ်လို့အရှင်ရာဟုလာကိုဒီအမွေတွေပေးတာဟာသင်္ဃာဝတ်ပေးတယ်ရှင်ရာဟုလာခုနှစ်နှစ်သားလေး ခုနှစ်နေသားဆိုတာအခုလည်းခုနှစ်နေသားငယ်ငယ်ဟိုတုန်းကလည်းငယ်ငယ်ပဲမထူးဘူးသူကဒီလိုပဲအခုခုနှစ်နေသားဆိုရင်တချို့တငါ့ဘုရင်ငိုတော့ငိုရင်သို့တော်လည်းဟိုရှင်ရာဟုလာမငိုပါဘူးခုမှတော့ပါရမီရှင်ဆိုတော့မငိုဘူးအခုကလာရှင်ပြုတယ်ဆိုလို့ရှိရင်အမေဖေတွေကနေပြီးအမနာကိုတိုင်းဝိုင်းပြီးအလူတန်းနေပါတယ်နဲ့ခန်းခန်းနာနာတချို့ရှင်လောင်းနေပါတယ်နဲ့လှက်ကြီးကျဲလို့ဆိုပွဲကြီးတွေကိုလုပ်ကြတာอืมအဲ့ဒါကတော့ကောင်းတော့ကောင်းပါရဲ့လို့ဆိုတာအပြောကများသွားတယ် မကာသနာတွေကများတာကုသိုလ်ကနည်းနည်းရှင်ပါလေသူပါလေသူလားကျွန်တော်လှည့်တာတွေပါလေအဲ့ဒါတွေပဲအာပြုတာပဲတောရွာတွေညမှာအကြီးကျယ်ပါပဲတခါလေကျုပ်ပွဲတော်ထက်လိုက်သေးတယ်ကနေပြီးတော့အလူကတလောက်မဟုတ်ဘူးလူရကြတော့တော်ရုံပါပဲဆိုတာပြီးတော့သီလတော့သမာဓိတော့ပညာတော့ကျင့်ဖို့ရတယ်ကြတော့လည်းပဲတဲမဟုတ်လားဘူးသူကငငဝုတ်ပြီးပြီးတာပဲဒါတော့အဲ့ဒါတွေကတော့သိဖို့တာနာမှာမဟုတ်ဘူးသူကိုပင်ပန်းတယ်လို့ ပစ္စည်းဥစ္စာကုန်တော့အကျိုးများမဲ့လက္ခဏာမရှိဘူးဟောခုရှင်ညာဟုလာရဲ့သင်္ဃဝတ်ပုံကြီးမိဘတွေကဘာမှလာပြီးတော့ဖော်ဝေရာတွေမလုပ်ပါဘူးရှင်လောင်းလည်းမဆဲဘူးလို့လားလူတန်းတော့တန်းနိုင်လို့ရှိရင်လောက်တာတော့ကောင်းပါတယ်အဲ့ဒါလူတန်းလောက်တာလည်းမပါဘူးတကယ်မြတ်စွာဘုရားကသင်္ဃဝတ်ပေးခိုင်းတာပဲသင်္ဃဝတ်ပေးခိုင်းတာရှင်သာရိပုတ္တရာကသင်္ဃဝတ်ပေးတယ်အဲသင်္ဃာတို့တပိတ်တို့ကတော့ ရှင်သာရိပုတ္တရာတို့ကြာပြီးတော့ထည့်ပေးရတာပေါ့လေသူကဘယ်ငန်းသပိတ်ထူတဲ့ပုဂ္ဂိုလ်လဲအဲ့ဒီအချိန်မှတော့မရှိပါဘူးသောသောကထူထားပြီးသားရှိပြီးသားငန်းသပိတ်နဲ့ရှင်ရာဟုလာကိုတရဏဂုံပေးပြီးတော့ငန်းဝုတ်ပေးတယ်ရှင်သာမဏေဖြစ်သွားတယ်အဲရှင်သာမဏေဖြစ်သွားတဲ့နောက်တော့ရှင်ရာဟုလာမြတ်စွာဘုရားအမြဲတမ်းသွန်သင်ဆုံးမနေပါတယ်ကလေးလေးဆိုတော့မိမိသားတော်လောကသကနေကျင်သားတော်ဆိုတော့အပြစ်အပြစ်တင်ပွဲလည်းကင်းအောင်လို့သွန်သင်ဆုံးမတယ် သူနေဆုံးမတဲ့အခါရာဟုလာတွေကလည်းငဲတာငဲတာသိတတ်တယ်သိသိတတ်တယ်သူကသူနေဆုံးမမှုများအမှန်အလိုရှိတယ်အဆုံးမတွေများများရဖို့ရသူကအလိုရှိတာပဲနေ့စဉ်နေ့စဉ်သဲတပုံပုံနဲ့ဆရာသမားများထံကအဆုံးအမတွေဟာဒီသဲပုံတွေကပါတယ်သဲလုံးတွေတော့များများပဲရပါစေလို့ကြီးပဲပြီးတော့အဆုံးအမရလို့ရှိရင်ရင်ကြီးတာပဲ အဆုံးမမရတဲ့ပုဂ္ဂိုလ်မရင်ကျေဘူးမင်းမွေးတွေကနေပြီးဒီသားသမီးကိုအမေအမေမိဘကလည်းမဆုံးမအဲဒီကိုမောင်နှမတွေကလည်းမဆုံးမဦးကြီးတို့အကြီးတို့အတော်တို့ပဝင်းကျင်ကလည်းမဆုံးမပြိုင်ပြစ်ထားသမှာလားဘယ်တော့မိုက်နိုင်မလဲဆိုတာဘာမှသုံးလို့ရမှာမဟုတ်ဘူးဘာနဲ့တူတယ်ဆိုရင်တောတွေကသစ်သားများနဲ့တူတယ်ဆိုတောတွေကသစ်သားတွေကသူ့ဟာသူကျုံးမင်းချင်းနဲ့ကျုံးမင်းကြီးသူ့ဟာသူချောနေတာပဲ ကောက်ရင်လည်းကောက်နေတာပဲအဲ့ဒီပင်ကြီးလဲသွားလည်းပဲဒီလိုပဲချောရင်လည်းချောတဲ့တိုင်းကြီးလဲနေတာကောက်ရင်လည်းကောက်တဲ့တိုင်းကြီးလဲနေတာဘာမှမျိုးတဲ့ပြားထဲမှာသုံးလို့မရသေးဘူးမျိုးတဲ့သုံးလို့ရအောင်ဘယ်နဲ့လုပ်ရတော့အဲ့ဒီကနေပြီးတော့ယူလာတယ်ခုနေကဆိုရင်တော်တဲ့ကယူလာတော့တဲလွယ်ပုံတော့မပေါ်ပါဘူးအဲ့ဒီကယူလာပြီးတော့လွှတ်စဉ်ရောက်လွှတ်စဉ်ကနေပြီးအရင်ပိုင်းခြားပိုင်းကြရကြပြီးတော့တခါဘေးကနေပြီးမလိုတဲ့ဥစ္စာတွေကိုလည်းပဲခွဲပြီးတော့ ဖဲ့ထုတ်လိုက်အတွင်းကလိုတဲ့ဥစ္စာတွေအစိတ်ပိုင်းတွေကိုစိတ်စိတ်မှမှခွဲစိတ်အဲလိုခွဲစိတ်ပြီးတော့မှခွဲစိတ်ပြီးတော့မှအသောက်တွေပါလေလောက်ရတယ်ဥမာကလထိုင်ဆိုတော့ကလထိုင်လုံးမယ်ဆိုလို့ချင်းအဲဒီမှာကလထိုင်နဲ့တော်တဲ့အင်းဘောင်တို့ခြေထောက်တို့အဲတင့်တော်အောင်လုပ်ပြီးတော့ပြုပြင်လိုက်မှဒီမှာကလထိုင်ပြစ်လာသပွဲဆိုရင်လည်းပဲဒီလိုပဲခြေထောက်နဲ့အခင်းနဲ့တင့်တော်ပြုပြင်လိုက်မှဒီမှာ ဘောဘာတွေဘာတွေစားဆေးတွေဘာတွေသုံးမှတခါလဲလှလှပပတင်းနေတယ်အသုံးကျအဲဒီလိုပဲအဆုံးမဩဝါဒမရသေးတဲ့ပုဂ္ဂိုလ်ကတောထဲမှာရှိနေတဲ့သေသားကြီးနဲ့တူသည်အရိုက်ကြီးပေါ့ဘာမှသုံးမကြောက်အဆုံးမရထားတဲ့ပုဂ္ဂိုလ်ကတော့ပြုပြင်ထားတဲ့သဘွဲကလထိုင်စသည်နဲ့တူသည်သဘွဲကလထိုင်နေရသူကနေရာတကာမှာအသုံးကျနေတာပဲညာတန်ဃာတွေအတွက်လည်းသုံးကြတယ်ယုံတွေအတွက်လည်းသုံးကြတယ် အိမ်တွေအတွက်လည်းသုံးကြတယ်မနာဘုရားနေဖြစ်။ဒါတွေဟာပြုပြင်ထားလို့မပြုပြင်မဲနဲ့တော်ရကသေသားကြီးတိုင်းဆိုဘာမှသုံးလို့မရဘူး။အဲ့ဒါလိုပဲလူတွေဟာလည်းပဲမိဘတွေပါဝင်ရင်တွေကအဆုံးမမရှိဘဲနဲ့ကလေးတွေတိုင်းပြစ်ထားလို့ရှိရင်ဘာမှအသုံးမကျဘူး။အဲသုံးနေဆုံးမပြီးတော့ထားတော့အသုံးကျတယ်။ယောက်ျားကလေးဖြစ်ဖြစ်မိန်းမကလေးဖြစ်ငယ်ငယ်လေးကစပြီးသူ့ဥစ္စာအသုံးကျလာရင်ကြီးကြီးသိသိမှုမဖြစ်ဘူး။နောက်ကြီးကျင်လာတဲ့အခါပညာတွေပါတယ်လက်သင်ရတယ်အဲဒီတနိုက်တော်ကလည်း အစဉ်အတန်းနေနဲ့ဝယ်ရုဂုံလူတွေနဲ့သူရတာသူကြီးတယောက်ဖြစ်တာခန့်ခါညာညာကြီးတခါလေခြေတန်းကနေပြီးတော့ဆောင်ရွက်နိုင်တယ်အမှန်သုံးကြတာရှင်ရဟန်းပြုလာတဲ့ပုဂ္ဂိုလ်တွေဒီတိုင်းပဲရှင်ရဟန်းပြုပြီးတော့တရားတွေကျင့်သုံးလိုက်တဲ့အခါကာလကျတော့အစဉ်တန်းမြင့်လာတယ်အမှန်သုံးကြလာတယ်အရဟတမေရတုတံရောက်လာတာပဲဒါကြောင့်အဆုံးမဩဝါဒရတာဘုဒ္ဓနဲ့ရွှေငွေရတာတဲ့ဘုဒ္ဓမကြောင့်ရှင်ရဟုလာကအဆုံးမဩဝါဒတွေကိုညာများကြီးလိုကြည့်တာတဲ့ပဲပုံ အဲဒီပဲပဲပုံတွေကပဲတွေပဲလုံးနေတဲ့အမြတ်ခဏိဆရာသမားထံအဆုံးမရပါလို့ဤဒါရွယ်ပြီးပဲပုံလာတယ်ဆိုတာအဆုံးမဩဝါဒကိုလိုက်နာပြီးကျင့်တဲ့ပုဂ္ဂိုလ်တွေထဲမှာပထမလားဘုရားသာသနာတော်မှာဣတရေရတာပဲမြင်ရဘူးလားဣတရေရတယ်တချို့ကဒီလိုမဟုတ်ဘူးအဆုံးမဩဝါဒတဲမကြိုက်ဘူးသုံးမဩဝါဒဟာကြက်တဲတယ်ထင်ပြီးတော့သုံးမဩဝါဒပေးမှပဲကြောက်တယ်အဲနေရာတကာညာကြက်တဲတယ်ဟိုဟာဟိုဟာပြစ် မလို့အောင်တရားရှိမလို့ဟိုမသွားသည်သူကသိကြတဲ့ဒါပဲဆိုပြီးကြီးရတယ်။အဲဒီကိုရင်တွေဒုံလဘာလေးတွေလည်းကြီးရတယ်သူက။တချို့ပေါ်တယ်ကိုတချို့ကိုရင်တွေကအဲ့လိုလားပါညာတော့ချင်းတယ်ဒီရောက်လာတယ်လိုလားတဲ့ကိုရင်လေးတွေတော့ပါတယ်သူကကိုရင်လေးတွေရောကိုရင်ကြီးတွေရောကျိုးရဟန်းဖြစ်လာဒုံလဘာဆိုတော့အရာထဲမှာသူကအိမ်မှာနေတော့သူတို့လူကြီးတွေပဲဆရာကြီးတွေပဲသူများကိုသူနဲ့ဆုံးမနေတာဒီကြောက်ကြတော့ကိုရော်လေးတွေကသူတို့နဲ့စာရင်အသက်ငယ်ချင်းလည်းငယ်နေပါလိမ့်မယ်။ အဲဒီကိုတော်တွေကနေပြီးကိုတော်ကြီးညီပါဦးသင်္ကားဒီဥစ္စာနေရာပြသေးဘူးဖြေကြနေတယ်မြင်ဖို့လည်းကမ်းမအောင်ဘယ်လိုလုပ်လဲကမ်းမအောင်စသည်ဖြင့်ပြောနေအဲဒါကြက်တဲ့ကြောက်ရောက်လာဒီကိုတော်ငယ်ငယ်လေးတွေကနေငါအသွင်နဲ့ဆုံးမတယ်ကြက်တဲ့တွေဖြစ်တတ်တယ်ကျိုးကအဲတချို့ကလည်းပဲသဘောကျပါတယ်တချို့ကလည်းအနာသဘောကျဘုံနဲ့ဆုံးမပြီလို့သင်္ကားဖို့ပုံနဲ့နေရာကျတော်တွေကတခါတယောက်ကသူသူ့စိတ်ထဲမှာတရားတရားဖြစ်လို့ပြောတာသာနာ့ဤတာပြအသိဉာဏ်ကြတာ သင်္ကန်းဝုတ်ကုန်ကံမှာစပြီးကြီးညိုွယ်ပြည့်တယ်ဗျာသိနေရကြတာလေသာသနာဒီတိုင်းနာဆိုလို့ချင်းသာသနာအများကြီးကြီးပွားသွားမှာပါပဲတရားလည်းအထုတ်ပြီးတော့နေရတယ်အဲသင်္ကန်းဝုတ်ပုံ၊ကိုင်းပုံ၊နေပုံထိုင်ပုံ၊သွားပုံလာပုံစပုံတောက်ပုံကစပြီးတော့သိချိုးကြတာဗျာတဲ့ကြီးညိုစရာသိကောင်းတာပဲတခါတည်းကချီးကျူးသွားတယ်အဲဒီတော့စေရနာတရားတရားကောင်းတဲ့ဖို့ပုဂ္ဂိုလ်တွေဖို့မှာလည်းအဆုံးမဩဝါဒဖို့တာမှာလည်းအဲဒီရှင်ရာဟုလာကလည်းဒီလိုပဲအသုံးမှာစေရနာတရားတရားကကောင်းတော့ နေ့စဉ်နေ့စဉ်တဲတဲ့ဘုံပုံးဒီတဲတဲဘုံတဲပါတဲ့တဲလုံးနဲ့အမျှသုံးမဩဝါဒရပါလို့ဤအဲဆိုပြီးတော့တဲဘုံသုံးမဩဝါဒပင်တသွေးမတိတ်လိုက်နာတယ်တချို့ယဟန်တွေကစန့်ကြည့်တယ်ရာဟုလာရင်းကသုံးမဩဝါဒတဲနာကလည်းဆိုဟုတ်လားမဟုတ်လားစန့်ကြည့်အောင်လို့ဆိုပြီးတချို့ကအမိုက်တွေပါတွေကိုချန့်ကျဲပြီးတော့ဟေးဒီနာအမိုက်တွေကလည်းပဲဘယ်သူလောက်တော့တာတော့လဲရှုပ်လာပါလားတပားကပြော ဒါကနေဟာမပြောတာဘူးဒီနာကိုယ်ရာဟုလာလေးတော့သွားလာတယ်သူနေမှာပါပဲမကြားတကြပြောတယ်အဲ့တော့ရာဟုလာလာပြီးအဲ့ပြတတိတော့မှားလို့ပါပဲဒီလိုဆိုဆိုပြီးတော့အမိုက်လဲလဲပြီးတော့မှတခါလဲသိမ့်ဆက်ပြီးတော့မှအဲ့ဒီပြောတဲ့ရဟန်းတွေကတော့သွားလိုက်သေးတယ်နောက်ပြတတိတော့ဒီလိုမလုပ်တော့ပါဘူးအဲဒီဒီခါကျရင်တိခဏတော်မူပါဘုရားဆိုပြီးကတော့သွားလိုက်သေးတယ်သူလည်းမဟုတ်မဟုတ်ဝင်မယ်လို့သူများဆိုလုံးမလာဘူးတိခဏနိုင်ဘူးလို့အဲ့ဒါကိုထုတ်ပြအဲ့တော့ အဆုံးမဩဝါဒရရတယ်ဆိုတာရှင်ကျေးသိမ့်ဖို့ခြင်းအကြောင်းတဲ့အဲရှင်ဖိုးရံရဟန်းဖိုးရံလူဖိုးရံခြင်းအကြောင်းဖြစ်တယ်တဲ့ဒါကြောင့်တတိလိမ်မာတဲ့ပုဂ္ဂိုလ်တွေဆရာသမားတွေသတင်းသုံးပေါ်တွေကသုံးနေဆုံးမပေးတယ်ဆိုရင်ဝမ်းမြောက်ဝမ်းသာနဲ့လက်ခံပြီးပြင်သုံးရတယ်တရားငငါဘုံပုံကံမှာစပြီးတော့နေပုံထိုင်ပုံရောသွားပုံလာပုံစပုံတောက်ပုံရောဒီတော့တရားထုတ်ပုံဆိုတော့အရေးကြီးဆုံးပေါ့လေတရားထုတ်ပုံကြတာဒီမှာ သွန်သင်ပြတဲ့တဲ့ဆိုဆုံးမှတဲ့လိုက်ပြီးတော့အထုတ်ရအဲဒီလိုအထုတ်တာလို့ရှိရင်အမှန်အကျိုးများတာပါလေအဲ့ဒါမြတ်စွာဘုရားကလည်းရာဟုလာသူသဖြင့်သွန်သင်ဆုံးမှတယ်အဲသွန်သင်ဆုံးမှပြီးနောက်ဆုံးကြတော့ဓာတ်၆ပါးတရားဒေသနာတွေဟောပါတယ်ဒီဓာတ်၆ပါးတရားဒေသနာတွေကဒီနေ့တော့အချိန်ကြီးတော့ဘူးနောက်တစ်ခါဦးသိအဲဒဂူလာကြီးကြမှာဟောရမှာဒဂူလာကြီးကြတော့ဒီနားကလည်းပဲကိုရင်သိရဟန်းသိတရားကြီးတော့ဒီလိုနားလည်လွယ်တဲ့တရားတွေဟောမှပြန်မှာဘုန်းကြီးသင်ကြတာပထမတုန်းကတော့ အနတ္တ ानु ပါဒနာတရားကနေဟောမလို့ဒီနာကိုရင်လေးတွေမြင်လိုက်တော့ဟောဒီကိုရင်လေးတွေအနတ္တ ानु ပါဒနာဘာမှနားလည်မှာမဟုတ်ဘူးတရားပြောင်းပါပဲလို့ဒီကမှသူကတရားပြောင်းဟောတာနည်းနည်းတော့နားလည်ကောင်းပါလေခေဘောတဲ့တရားတော့နေဘောတဲ့တရားတော့နားလည်လောက်ကြာတယ်ရှိပါနားလည်တာလည်းပါတယ်မလည်ပါလည်းပါတယ်တင်းပါလည်းဝိပဿနာတွေလည်းပါတယ်ဒီကနေ့ဒီလောက်နဲ့သိညုံမှရှင်ကနေ့ရှင်ရဘူးလားညစပ်ပြီးတော့ရှင်သုံးပုံတရားတွေဒီတင်မဲ့သိရင်ပြီးတော့อืมနည်းနည်းဟိုလာပြီးတရားနာတဲ့ပုဂ္ဂိုလ်တွေလူပရိသတ်တွေနတ်ပရိသတ်တွေလည်းရှိတယ်လို့ဆိုတော့ အဲဒါသူကတော့မြင်ရနားကလည်းမြင်ရဒါနဲ့အမျှဝေပြီးတော့တရားသိညက်စေအဲလိုက်သေးတဲ့အရှင်ယနေ့ဖို့၌ပြုစုအားထုတ်သမျှတော့ဒါနာကုသိုလ်သီလကုသိုလ်တရားဟောခြင်းဓမ္မဒေသနာကုသိုလ်တရားနာခြင်းဓမ္မသဝနာကုသိုလ်ကျွတ်မှပွားများခြင်း ဘာဝနာကုသိုလ်ဒီဟုသောဒီကောင်းမှုပေါင်းဤအဖို့ပါကကိုအမိယဖာဆရာသမားတို့အားညဘေးဝေပါကုန်၏ညဘေးဝေပါကုန်၏ဒီရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အား မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောဘတ်တော်အပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောဘတ်တော်အပေါင်းတို့သည်ကျွန်ုပ်တို့ပြုသောကုသိုလ်ကောင်းမှု၏အဖို့ပါကကိုအညီအမျှ ကြကြ၍ကိုယ်စိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်း